ဒီလိုကျန်ဦးရီဆိုလို့ဘယ်ဟာဒီလိုဘုလုံးပါဘုလုံးပါဟင်ကျန်ပါပါမာဘာလို့လာရုံဒီကျန်ဦးရီဘာလို့လာရုံဆိုဟုတ်ပါဗျာဆရာဘုရားပါဘာလို့ခါနဲ့ပြီးလာတယ်ဆိုလို့ဗျာဟုတ်ပါပါဟုတ်ကဲ့ ဟင်ကျေဦးတဲ့သာဝတိယပြီးတော့သာဝတိယဗျာဘုံတော်ကလည်းတယောက်ပါသာဝတိယပဲသာဝတိတို့ဒီကတော့၄ပါးသာဝတိဩဘေနာမရှိတော့ဒီတော့ဒီဟောကာဘူးရဲ့သမဏလေးတွေနီးနီးလေးပဲတမန်ဒုက္ခဝါလာအိုင်ပေါင်းကြောင်ပြရပူတယ်။ဟောဒီမှာဒီကလားအိုင်ပေါင်းကြောင်လည်းဒီလိုလို၆နိုင်လောက်ပဲဝေး။ဟုတ်ကဲ့။ဒီမှာအာဘူး ကာဘုဒုစာပင်သာအာပေါ်လီနဝဒုံဝါတော့ပါဆွေးသိမ်းတော့ကြောင်းစရာတော့ပြန်တော်မူအဲဒီကဆက်ပြီးကြောင်းထိုင်လို့ဆရာတော်ကဒုနဲ့စာပင်ပဲကူမတောင်းမှာပါဟင်အဲဒီအဲဒီဘုန်းကြီးတံဘောရုံကရောက်ခူရာကြအဲကြောင်းကြောက်ပူရတဲ့ဒီဟုတ်ကဲ့ဘာသာဝတိအကြတာချဘူးနေတာမသိဘူး အိမ်မောင်းကြောင်တော်ဘက်ကမုံကမုံကရဲ့တော်ဘက်ကသာဝတိဗျာမုံမကအိမ်မောင်းကြောင်နဲ့နီးပလားနီးတယ်ဗျာဒီဟုတ်ကလားတမမုံမောင်းကြောင်နဲ့မုံကသုံးမိုင်၄မိုင်လောက်ရှိတာဗျာဟုတ်ကလားတမမုံနာတော့ပင်စင်းကင်းမုံလာတမဗျာအာမုံနာလည်းတို့ရောက်ဘူးလေဗျာတမဒီသာဝတိသာတို့မရောက်ဘူးတမဗျာမုံလာနာက ပင်စင်ကင်းဒါကအင်ဂျီလည်းပါရီသွားနေတာမှန်ပါဗျဟိုတခါကြီးတို့ကြားဖို့ပါဒီမဲ့ဖြူအားရှင်ရာပတိတို့မှန်ပါဗျဒါတို့အင်ကြီးလည်းပါရီဗျအဲဒီမျိုးပင်စင်ကင်းမှာရောက်အဲတော့မုံလှတောင်ကြောင်းကြီးမှာသူတို့ရှင်ပြုရဟန်းခံတယ်မှန်ပါဗျအဲတော့သူကကြောင်းသားလေးနဲ့ရောက်တာဗျဟင် အဲ့ဒီနာနီးသလားတာဝတိနီးတယ်ဗျာဘုံလာတဲ့တာဝတိနဲ့နှစ်မိုင်ပဲဟုတ်ကလားအေးအေးတာဝတိရကြားတာကြားဘူးလားဒုဟာတာဝတိဆိုပြေမနာကတာဝတိရပြီလားဝိတာဝတိဗျာအဲအဲ့ဒီတာဝတိပဲပြီလားဟုတ်အဲ့ဒီကတော့ဒုရောက်ဖူးတာလေသမာတောင်းသွားတော့ငါရောက်ဖူးတာဒကာကြီးတို့တာဝတိရတော့နာမည်သာကြားနေတာမရောက်ဖူးတာအေး ဒီလောက်ဝေးဝေးကြီးလာပြီးဘာလောက်ကြမှာတော့မေးအောင်မှာဟင်ဘာလောက်ကြမှာတော့ဆိုမေးပါဘုရားဟင်ဖူးယုံနဲ့ပြီးမလားဗျဟင်တို့ဘာတော့ပြောနေကြစကားရှိပါတယ်ပွဲကြည့်ဘူးလားဘယ်နှခါရှိလို့ဟုတ်ကလားဟင်ဟင်စာပွဲလေးကြည့်ဘူးမှာငိမ်ပွဲလေးကြည့်ဘူးမှာ ဟင်ရုပ်ရှင်တွေလည်းကြည့်ဦးမှာပဲဟင်ကြည့်ပြီးပြန်မှန်ပါပဲဟုတ်ကလားပွဲကြည့်ပြီးအဲ့ဒီမင်းသားကဘယ်လိုဟာနုံဘယ်လိုတတာနုံအဲမင်းသမီးကဘယ်လိုဟာနုံဘယ်လိုတတာနုံချီထူတာကဘယ်လိုတော့လက်ချိုးတာကဘယ်လိုတော့သိချာကြည့်ခဲ့ရလားသိပါဘူးခင်ဗျာတင်ကြတော့ဟောကျင်သေးရတာမကျင်ပါဘူးဟင် အင်းကြောင့်လည်းမင်းမီလီကဒီလိုပဲဆိုကိုကိုယ်တိုင်မှန်ကြီးရှိထောင်ပြီးဟင်အင်းချီထိုးဘူးလားလက်ချိုးဘူးလားမချိုးဘူးပါအဲ့တော့ကြည်တာနဲ့အချိန်ကုန်သွားတယ်ဟင်ကြည်တာနဲ့အချိန်ကုန်တော့ပြတဲ့နေရာတွေပွားကြည့်ရတယ်ပိုက်ဆံနဲ့ကုန်ကိုကိုယ်တိုင်မှချီဖူးလေလက်ချိုးလေးကျွမ်းကျင်မယ်ဆိုရင် ကိုဝါသနာပါတာလည်းကထားရပြီးတယ်ပိုက်ဆံလည်းရပြီးတယ်ကိုပြရသူများလာကြည့်ရမှာဟင်အဲ့တော့ဟိုကကြည့်ုံမလားအေးကြကားပါပဲအေးကြကားတော့ပြတယ်တော့ဟောလားအရင်မင်းမီလာဒိုးပါမင်းမီလာမင်းမီလာဟင်ဟင်ဟင် ဟင်ဟိုလာတော့သူကမင်းသမီးတွေတော့ပိုက်ဆံမရဘူးလေဟင်အမေတို့ဟင်မင်းသမီးတော့ဖြစ်မှရမှာပေါ့ဟင်အဲသာမင်းသမီးတို့ရင်းသမီးမင်းသမီးတို့ရုပ်ရှင်တရုပ်ဆောင်တို့ဆိုမှပိုက်ဆံဝင်မှာပေါ့ဟင်အဲဒူပါမင်းသမီးလောက်ကတော့အဲဟင်ဘာမလဲရမလဲဟုတ်ဘူးလားတော်ပလာဒူပါမင်းသမီးနဲ့တော်ရပါဘူးဟုတ်ကလား တို့လုပ်လေရတာပဲပြီးတော့ဘုရားကခင်ဦးကတရားဓမ္မတွေဒီလိုတရားရှိတဲ့ပုဂ္ဂိုလ်တွေကြံခဲ့ပြီးလို့ဟုတ်နော်ပြီးတော့သူ့သာသနာမှာလေသူ့ဝင်နေရတယ်ကြံခဲ့ပြီးလို့ဤပြီးခဲ့ပါလေဟုတ်နော်အိမ်မှာနေရင်းနဲ့ အိမ်မှာအလုံးလုံးရင်းနဲ့အိမ်တော်သားမွေးလုပ်တည်လုပ်ရင်းနဲ့တရားရနိုင်တဲ့နည်းတွေမင်းသားမင်းသမီးဖြစ်နိုင်တဲ့နည်းတွေပြီးထားတာဟုတ်ဗျာဟင်ဒုကအကြည့်ဝါဒနာပါယုံနဲ့မပြီးပါနဲ့အတဝါဒနာပါတဲ့စီတီသွားသံပါဟုတ်နော်အကြည့်ဝါဒနာပါတော့အဲပြတဲ့နေရာလည်းလိုက်ကြည့်ရပြီးတော့ပိုက်ဆံလည်းကုန်ပြီးလူလည်းပန်းပြီး ကိုကအကဝါဒနာပါရာကြတော့ပိုက်ဆံကမကုန်ပါဘူးကိုဝါဒနာတိုင်းနဲ့ကပြနေုံမှာပဲဗျာအထူးရေလို့ပေါ့ကိုဝါဒနာတိုင်းကနေရမှာဗျာဟုတ်နော်ပိုက်ဆံနဲ့ရပေးကြအဲတခြားလည်းတွားဖို့မလိုဘူးဗျာကိုပြတဲ့နေရာသူများလာပါဗျာဟင်ဟင်အသောဝါဒနာပါခဲ့ရင်ဟင်ပါပါမလားဒီခင်ဦးဒီဟုတ်ပါပါဗျာဟုတ်ပါမလားဟင် ဘုန်းကြီးနဲ့တွေ့တွေ့ကြိုးစားပါမယ်နဲ့ပြီးသွားတာနေမှာပါဟင်ဟင်ဒီလိုဘုပန်ကြံကြံဆိုဆောက်တာပါဗျာဟင်အဲ့တော့ဘုပန်ကြီးလေဘုပန်ကြီးလည်းဒီလိုဆောက်ခဲ့တာပဲလားဘုပန်ကြီးလည်းသွားတယ်ဟုတ်ဆရာဟင်အာဘုအဲ့ပါကြီးကိုလည်းဆရာဟောဗျာဒါပြင်ဘိုးမန်ဒီအလိမ့်မိတာပေါ့ဟုတ်ကလားအဲမို့ဒီပေါ်လာโอเคဦးသူလို့ဗျာအဲပါကြီးတာဒီပါဗျာဩကင်းကဘိုးမတူမရပါဆရာကြီးတော့ ဟင်ဘိုးမလေးအင်းကြီးလည်းဘိုးမလားဟုတ်တင်းတင်းဘိုးမလေးဆရာဟောဒီဘိုးမှန်ကိုတို့ကသုံးတာဘိုးမှန်ဗျာမှန်လားမှန်ပါဗျာမှန်ပါဗျာဟင်သူကမှန်လို့မှတ်မိထားတာမှန်ပါဗျာအင်းကြီးလည်းကအဖိုးကြတော့ဘိုးမှန်ဟင်တင်းတင်းကကြတော့ဘိုးမှန်တို့ကဒါဘိုးမှန်မျိုးတွေမှန်ပါဟောအေးအဲ့တော့ဖျားလက်ထက်ကလည်းပဲ လူဖြစ်တော့တို့လူလူတွေတို့လူစိတ်တွေပါပဲတို့လူຢာကကြီးတာပါတို့လူဒေါသကြီးတာပါတို့လူမောဟကြီးတာပါဟုတ်နော်မှန်ကြီးတာပါပဲတို့လူလည်းຢာကဒေါသမောဟတွေနဲ့အဲဘာဖွဲ့ထားတာတွေပါပဲတို့မဟုတ်ပါဘူးတို့ကြမှာကြီးတယ်လို့မထင်ပါဘူးဒါမို့သူဘုရားလက်တရေဟိုဘာတို့တရားကြီးတို့စိတ်ဓာတ်လူပါဒနာ16ထား16ချက်ထဲမှာဆိုရင် ပါရာဂစိတ်တံပါရာဂစိတ်တံဒီသဘာနာတိဝိတာရာဂစိတ်တံဝိတာရာဂစိတ်တံပဇာနာတိဟောထားတာရှိတာပဲလေဒီလိုပဲတာဒေါသစိတ်တံတာမောဟစိတ်တံဒီတိုင်းပဲလေဟုတ်နော်ပြီးတော့အာထုတ်တဲ့နေရာမှာလဲအဲဒုလူပဲတတိတတောင်စုံမှာဘူးေရောပါခိတစိတ်တံမခိတစိတ်တတိပဇာနာတိပါဠိလိုပြောတာပမာလိုတော့တွန်းဆုပ်ရင်တွန်းဆုပ်တာပြီဟုတ်နော်ဟင် တန်ခိတာစိတ်တန်တန်ခိတာစိတ်တန်ဒီပဇာနာတိဆိုကိုယ်စိတ်တွန်းဆုပ်နေတယ်ကြိုးစားခြင်းစိတ်နဲ့နေတယ်အဲဒါလည်းတွန်းဆုပ်နေတယ်လို့သိဟုတ်ဗျအဲမှားလိုက်တဲ့အတွက်တွန်းဆုပ်တာလေးအတက်လာရင်လည်းအတန်ခိတာစိတ်တန်တိလက်လာဟင်ပြီးတော့ဝိကိတာစိတ်တန်ဝိကိတာစိတ်တန်ဒီပဇာနာတိဒါသာလို့ပြောတာနော်ညာမလို့တော့စိတ်တွေပြန့်ဝင်နေတယ်အတွေးတွေညနေတယ်ညများတဲ့အတိုင်းများတာကိုများတဲ့အတိုင်းပြည့်တယ်ဗျတို့မှ အတွေးများတာဟုတ်ဘူးနော်ဘုရားလက်ထက်ကလည်းဒီလိုတွေးတာတွေရှိလို့ဒီလိုဟောထားခဲ့တာဗျဟင်တို့မှများထင်းမနေနဲ့ဟုတ်ကလားရရှိတာပဲနော်အဲ့တော့ဘုရားလက်ထက်ကလေပဲအတာနဲ့ပညာယုံနဲ့ယုံတယ်လို့ကျင့်ဟုတ်နော်ယုံယုံနဲ့ပြီးနေလေယုံရင်ယုံတယ်လို့ကျင့်ရအောင်ပါဘူးဟုတ်နော် ယုံနဲ့ယုံပြီးကျင့်အောင်တရားနဲ့ပညာတွဲမိသူတိုင်းတွဲတွဲမိတဲ့ပုဂ္ဂိုလ်များသာဖရာနဲ့ပါသွားဟုတ်နော်ဖရာနဲ့တွေ့တိုင်းချွတ်တန်းဝင်မယ်ဆိုရင်အိန္ဒိယပြည်ခလာကြမ်းမှာဟုတ်ဘူးဟင်အိန္ဒိယပြည်တွေကဖရာထွက်လို့လားခင်ဗျာဟင်အိန္ဒိယပြည်တွေကဖရာမထွက်ဘူးလေအဲ့ဒီပဲအများဆုံးပဲအဲတို့ဗမာပြည်မှာနှစ်ချီလာလာဟုတ်တယ်ခင်ဗျာပဲ သူမင်းဘူးကလည်းလာဘူးတယ်လို့ကြာဆိုရင်ဆိုတာလေဟိုကီလာတပထုံဘက်ကကီလာတတခိုင်ညာဘက်ကမင်းဘူးတခါနောက်တကြီးပြောကြတာကမန်းလေးတောင်နဲ့ပြောမလားစကိုင်းမှာတော့ဘုရားရှင်ရဲ့ကိုချီတော်ချတဲ့နေရာကြီးခဲ့တယ်လို့ဆိုတာပဲအဲဒီနေရာခုချိန်ကြီးမနောက်ဘူးလို့ဆိုတာပဲဟင်ဒါတော့အများဆုံးသုံးခုပေါ့ဗျာဟင်အဲဟိုရာသွင်းထိစားတာတော့မင်းဘူးရှိစက်တော်နဲ့ဟိုပထုံငါကီလာတာပေါ့ဗျာ အဲဒီမှာဆံတော်ဝီတဲ့နေရာတွေဘာရီနာကြီးအကုန်ရှိခဲ့တဲ့ဒုရောက်ခဲ့ဘူးတဲ့ဟုတ်နော်မှန်ပါဗျာကျန်တော့အဲ့ဒီအိန္ဒိယပြည်မှာရှိတဲ့နေတာပဲဟုတ်နော်မှန်ပါဗျာဟင်ယုံတော့ယုံရမှာပေါ့ယုံလို့လဲဗုဒ္ဓဘာသာတွေတော်တော်များများဖြစ်ကြနေတာပါ ဟုတ်နော်နောက်ပိုင်းကြမှာဟိုတို့ခစ်ပြတဲ့နောက်ပါပေါ့ဗျာဟိုသူတို့ပြောတော့မကူဘက်ပေါ့ဗျာမကူဘက်ကလားတွေကဝင်ပြီးတော့တိမ့်လိုက်တာလေဖြက်သိပြထားလေဖြက်သိပြပြီးတော့ဟိုဟိန္ဒူတွေကတော့ပြန်ပြီးတော့ဟိုပြုတ်ပြနိုင်တဲ့အတွက်ဟိန္ဒူဘာသာကျမ်းနေတဲ့ဒုဗုဒ္ဓဘာသာကထပ်ပြီးပြုတ်ပြပြရမရှိတော့တဲ့အတွက်ဟိုဟာညွတ်သွားပေါ့ညွတ်သွားတာလို့စာရဆူတယ်တန်ချမ်းသာတာတိုင်းပြန်မလိဟင် ဟင်အဲ့တော့သာသနာသူတို့လည်းပဲကြည်ညိုတာပဲလေသို့တော်တရားနောက်ပညာမပါဘူးပညာပါအောင်မကြိုးစားဘူးဒီလိုပြောရမှာပေါ့ဟုတ်နော်အင်းခင်ဦးရီနဲ့ဒူဒူနေမှာခင်ဦးရီနဲ့အဲဟိုကြောက်ကြဲဝိုင်းကြားပေါက်ထားနေပြီဟုတ်နော်ဟင် ဟင်ဟိုကြားပေါက်တယ်ဆိုတာဘာလို့ဟိုလက်ပါတဲ့အင်္ဂါဝင်ထိုးလာမဟုတ်လားဘာလို့ထားတော့သာဝတိတခါကြီးဘယ်လိုလုပ်တော့ကြားပေါက်တာဘယ်လိုတော့လက်လာဘက်ကဝင်ထိုးတာပါဟုတ်ကလားဗျာဟင်ကိုကိုတိုင်းတဲ့အိတ်တလက်ခိုင်လိုက်မကိုကဟိုတိုင်းကမရောဘူးတဲ့လားဟင်ကိုကိုတိုင်းတဲ့အိတ်တလက်ခိုင်နေတိုင်းကရောမှာပါပဲဘာလို့ဟိုလိုကြောကြောကြားဝင်ထိုးတော့တိုင်းကဟိုဘာလို့အိမ်ရှင်တော့ထိုးတာကိုထိုးခံလို့လားထိုးခံပါဗျာ ဟုတ်ကလားဗျာဟင်အေးကြီး30ထိုးမှဟိုထိုးသားတကြလောက်နှစ်ကြလောက်ခံတာဗျ30လုံးလုံးထိုးခံလိမ့်မယ်ထင်တယ်ဟင်ဒါတော့ကိုကိုတိုင်းအိမ်တက်ထိုင်တော့ကိုကြိုက်တော့ခင်ကြည့်လို့ရတယ်လေဟင်ထိုးသားဖြစ်နေကြတော့ကိုကြိုက်တော့မရဘူးဟုတ်ပါနော်ဟင်ဟင်အဲ့တော့ဘယ်နဲ့တော့ကြောက်ကြောက်ပိုင်းဈာပေါင်းလို့နေပြီးလားဟင် အိန္ဒိယပြည်ကခလာတွေနဲ့ဘာမှထူမှမဟုတ်ဘူးဟင်အိန္ဒိယပြည်ကခလာတွေလည်းအဲဖခင်နဲ့တွေ့တာတွေအများကြီးကြည်ပြီးပြန်သွားတာကြည်ပြီးပြီးတာဟုတ်တော့ဟင်ကြည်ပြီးပြီးတာဖခင်ခိုင်းတဲ့အတိုင်းမကျင်ဘူးဟုတ်ဗျာဖခင်ခိုင်းတဲ့အတိုင်းမကျင်ဘူးဟင်မကျင်တဲ့အတွက်တရားနောက်ပညာမပါလို့ဒီတိုင်းရန်နေရည်ပြီးဟုတ်နော် ဟင်တို့ကတရားနောက်ကိုပညာပါဖို့အထူးလိုအပ်ပါတယ်ဟုတ်နော်အဲ့တော့တရားကလည်းအထူးမဟုတ်ပါဘူးမှတ်ခြင်းနဲ့နည်းနဲ့မှတတိထားဖို့တခုပဲတတိပဲလေဟင်တတိပဲလေတတိတခုပဲဟင်ဒါမို့တတိပဋ္ဌာနာလို့ဆိုလို့သုံးပါပဲဝေဘူးဆရာတော်ဘုရားကြီးတို့ကြတော့ဟိုဝရိယကိုရှည်ရန်တင်ပြီးတော့အာထုတ်ထုတ် အဲဝိရိယကိုရှင်းတန်းအထုတဲ့ပုဂ္ဂိုလ်ကနှာခေါင်းတစ်ချက်မလွတ်တော့ဘူးခွေးနာခဲ့ခဲ့ထားပါ24နာရီမလွတ်ဘူးလုံနိုင်ပါ့မလားဟင်ဟိုတမင်းနဲ့ကြည့်အောင်ပါအခေါင်းနဲ့မရအောင်ပါမယုံကြည်လဲထုံအောင်ပါအခေါင်းနဲ့မရအောင်ပါလုံနိုင်ပါ့မလားဟင်ဘယ်လိုနိုင်လို့ပါလို့တော့ဟုတ်ဘယ်လိုနိုင်ဘူးတဲ့အာ ဆိုဝရိယသူပါအဓိကလေဟင်ပြီးတော့သူမိတ်သွားတာရှိပါသေးတယ်ဟိုနေရာမှဒီနေရာမှရှောက်မှတ်တော့စိတ်လေးတွေတနေရာတဲ့မှတ်တော့ဟင်ဒီနေရာကြီးတဲ့တတိတွေမှတ်တော့စိတ်မလီဘူးပေါ့ဆောင်းဟိုကိုကိုဒီဒီရှောက်မှတ်တာကိုဆရာတော်ဘုရားကြီးမဆိုင်ဘူးဟင်ဟိုတနေရာဆိုတနေရာတဲ့ခွေးနာပြဲသူကစားလဲဒါပဲသွားလဲဒါပဲလှုပ်ချင်တာလှုပ်တာပဲ ပြီးတော့သူကတာဝန်ခံတာ24နာရီသာစပ်ပစံထူကြပါလိမ့်မယ်တာဝန်ယူပါတယ်ဟုတ်နော်24နာရီမအိတ်တန်းဒါဆရာတော်ဘုရားကြောက်ဟိုဝရိယခြေထားတင်ပြီးတိုက်တာလေဒုစာတို့တော့ဝရိယဘူပေါ့အဲ့တော့ဝရိယဘူကိုတာဝန်ယူတာနေတိသိကတူတယ်လေကြော်မခင်ရဘူးဟင်ကြော်မခင်ယုံတဲ့ဟိုဟာလာတိုက်မိလည်းမအိရဘူးလေ 24နာရီမှအိမ်ဖက်မှာရတာသူနိုင်တော့ပါတယ်လို့တင်တင်ဦးရီနင်တင်ဦးရီပဲလေလို့24နာရီဖိတ်ဖက်နေမနိုင်မမဘုံပေါ်ဘူးဗျာအဲမနိုင်ဘူးဗျာဩဗျာအင်းဖေးမကြီးမပေးလို့တော့မရဘူးဒါတွေဈေးလျှော့ပေးမှရတော့မှာသူမဟဲ့ အဘေးမှာဒီမှာလည်းတော့ဒီကဦးလေးနဲ့ကြိုက်တော့ဦးထင်တယ်ဗျာအာလျှော်သေးနဲ့ပြီးမှရတော့မှထင်တယ်ဟုတ်လားအဲ့တော့သူတတိပဋ္ဌာန်ကြတော့စိတ်သွားရလိုက်မှယူမယ်လေဟုတ်နော်ဟင်စိတ်ကဘယ်သွားမှာတော့ဓမိချက်ချင်းဓမိချက်ချင်းတဲ့နေရာစိတ်ရောက်မှာဆံဝုတ်ကောဆံကောချင်းတဲ့နေရာစိတ်ရောက်မှာနော်အဲဆံဦးတွေကဟာကိုဆေးကျင်တော့ဆေးကျင်တဲ့နေရာစိတ်ရောက်မှာဘောစိတ်ထုတ်တဲ့နေရာလိုက်မှတ်ထားတယ်လေ ဟုတ်နော်မွေရင်မွေတဲ့နေရာဆေးရောက်မှာပေါ့ဟုတ်နော်ဖုန်ဖွင့်ရင်ဖွင့်ရင်တဲ့နေရာဆေးရောက်မှာပေါ့ဆေးရောက်တဲ့နေရာလိုက်မှတ်ထားလေအဲ့တော့ကိုယ်လုံးပြဖို့လူသေးလားစက်ကြကြီးလားထောင်းထောင်းရင်ထောင်းတဲ့နေရာဆေးရောက်မှာပေါ့ရောက်တဲ့နေရာမှတ်လေဘယ်လိုမှရမှာတော့ကိုသိတဲ့အတိုင်းမှတ်လိုက်ပေါ့ထောင်းတယ်လို့ကိုပညာကသိထောင်းတယ်လားမှတ်နေမှတ်ဖို့လူရင်းမှတ်ကဘသူတာဝန်ယူတော့မတွေးဖြစ်ဘူးဟင်အမှမရှိတွေးမှာမှန်ပါ ဟင်တွေးနေမှမဖြစ်ဘူးဟင်မှနေမတွေးဖြစ်ဘူးအမှန်နဲ့တွေးရအဲ့ဒါဆန်းကျင်ပဲအဲ့ဒီအတွေးကိုဒုစားလို့အဝိဇ္ဇာလို့သုံးပါတယ်အဝိဇ္ဇာမောဟပါအဲအဝိဇ္ဇာနဲ့တတိနဲ့ကဆန်းကျင်ပဲတတိကိုပဲဝိဇ္ဇာလို့သုံးပါတယ်ဟုတ်နော်အဲ့တော့အဝိဇ္ဇာနဲ့ဝိဇ္ဇာဆန်းကျင်ပဲမဟုတ်လားအဲ့တော့တွေးနေရင်မမဖြစ်ဘူးဟင်မှတ်နေမတွေးဖြစ်ဘူး တို့ခင်ဦးလီပဲတဲ့ပါမှန်နေမတွေးကြည့်တာလေတွေးနေမနာမမှဖြစ်တာလေဟုတ်ကလားဟုတ်ကလားဗျာဒီတွေးနေမမှဖြစ်တာလေရောက်ပြီတလားကျူလာအထုံးပါဗျာဒီဟုတ်ကလားဗျာဒီတွေးနေမမှဖြစ်ရင်ဘယ်လိုလုပ်တော့ပြတာလဲဒီတဲ့အတွေးနဲ့ပြီးလားမပြီးပါဘူးဟင်ဟုတ်နော်ဒုက္ခအတွေးနဲ့ပြီးနေကြတာဒီ ဟင်အဲ့ဒီအတွေးတွေတို့ကိုဒုက္ခပြီးဆုံးတော့နော်ဟင်အဲ့ရမုံနာလည်းတွေးပြီးမှမုံဖြစ်တာအတွေးကမမုံဖြစ်ပါဘူးဟင်จิตတာလည်းတွေးပြီးမှจิตတာပါမတွေးရမจิตဖြစ်ပါဘူးအဲ့တော့จิตတာဖြစ်ပြီးမုံနာဖြစ်ပြီးအတွေးရောက်တော့နော်ပြီးတော့အတွေးတွေတွေးနေတဲ့အတွက်အတွေးကတို့ကိုနောက်ကျောင်းကအတိတ်ကိုပြန်တွေးပြီးတော့လဲခြောက်လှနေစိတ် ဟင်နောက်ကဘာမလုပ်ခဲ့ဘူးလို့ဘယ်တော့မှဘယ်နေညနေနဲ့ရှေ့ကိုလည်းကြိုပြီးတော့သူကသူ့ကိုစီးယုံနေကြည်စားဘယ်လောက်ကြီးကောက်မှဘယ်နေကြီးကောက်မှနဲ့အမျိုးကောမလာဘူးလားမှန်ပါပါဗျာမှန်ပါပဲဗျာသူကခင်ဦးကထွက်ကြတဲ့ကမဟာမြန်ရောက်နေတာနဲ့တူပါဟင်ထွက်ထွက်တဲ့နေရာမှာလားမဟာမြန်ရင်ရောက်နေတာမှန်ပါပါဟုတ်ကလားဗျာ ဟုတ်ကလားဗျာမှန်ပါဗျာဒီအဲဒီကနေကာကောင်းတဲ့သွားတော့ဆင်းသွားတော့ဟောအဲဆင်းနေနေရာဆေးရောက်မလာခက်ခင်ဦးမှာဟုတ်ကလားဗျာဒီအဲတော့အတွေးကတော့သူကတို့လူခန္ဓာလိုသွားရမှာမဟုတ်တာစိတ်ကူးလိုက်တာနဲ့ချက်ချင်းခင်မှုရောက်တာစိတ်ကူးလိုက်တာနဲ့ချက်ချင်းမာနရောက်တာသူတွေးပြီးတော့တို့ကလိုက်နေရရင်ကောနားပါမလား

မှားပြီဗျာဟုတ်ကလားအဲ့တော့အတွေးနောက်လိုက်လို့ဒုဒုက္ခရောက်တာတော့ဟင်ဟင်တို့ဖြစ်နေတဲ့ဒုက္ခတရားသားမှာပဲပင်းတွေးကြောင့်ဖြစ်တာတမန်သားတယ်မပူဘူးတွေးလို့ဖြစ်တာသုံးမှသားလို့ရှိတယ်နော်ဟင်ပဲပင်းတွေးကြောင့်ဖြစ်တာတမန်သားတယ်မပူဘူး ဟင်ဟင်တွေးလို့ဖြစ်တာနောက်ပြန်တွေးလို့ဖြစ်တာရှေ့ကြိုတွေးလို့ဖြစ်တာသုံးမသားလောက်ရှိတယ်မဟုတ်စဉ်းစားကြည့်လေကိုလုံထားဖို့ဟုတ်မဟုတ်စဉ်းစားကြည့်လေမှန်ပါပါဟင်ဟင်အတွေးကဘာမှပြောပါလောက်ထားမို့ဟင်အဲ့တော့ဒီအတွေးကလည်းပဲစိတ်ဆိုတာသူထင်ထင်လောက်ခဲ့တာပဲဖြစ်တင်တာတဲ့ပိုပြီးတွေးပြီးပိုပြီးတို့ကို၆တာလှမှာဟုတ်နော် ဟင်အဲ့တော့တို့သူတွေးတဲ့အတိုင်းဖြစ်ချင်လည်းဖြစ်ပြီဖြစ်ချင်မှလည်းဖြစ်ဖြစ်ဖြစ်မဖြစ်ဖြစ်သူကရှိကြိုတွေးရတာတို့မှဆင်းရဲနေပြီနော်ဟုတ်နော်ဆင်းရဲနေပြီအဲ့တော့တကယ်တွေးတဲ့အခါသူပြောသလောက်ဟုတ်ချင်မှဟုတ်တာဟင်ကိုယ်တွေးခံရတာစိတ်ကူးနဲ့ခံရတာတော့မနာဘူးနော်ဟင် သိကူးနဲ့ခံရတာအနာဆုံးဗျာပုဂ္ဂလာဗျာဟင်သိကူးနဲ့ခံမလားဟင်ဟင်သိကူးနဲ့ခံရတာအနာဆုံးဗျာဟင်တွေးတွေးတော့သူကချက်ဖြစ်တာလေအဲ့တော့တရားမှတ်တယ်ဆိုတာတတိနဲ့ဘာတရားမှမရှာပါနဲ့အဲ့ဒီမတွေးဖြစ်အောင်အမှတ်ခိုင်းတာပါအဲ့ဒါနာပါတိပဲနော်နာပါနှစ်ကစိတ်မပြေးဖြစ်အောင် အာယုံနောက်ပါတာကိုပြီးရပြောမှာပေါ့မှန်ပါဟုတ်နော်အဲအတန်ကြာတာနဲ့အတန်နောက်စိတ်ပါသွားပြီဟုတ်ဗျာအဲအဝေးကနေပြီးတော့လက်ကလေးတစ်ခုမြင်တာနဲ့အဲ့ဒီစိတ်ရောက်သွားပြီဆိုအဲ့ဒါပြီးရတဲ့စိတ်ကိုခေါ်မှာပေါ့ဟုတ်နော်အဲ့ဒီတွေးစိတ်နဲ့ကြီးစိတ်ဝင်ခွင့်မရအောင်ကိုယ်စိတ်ကလေးကိုအလုပ်ပေးတာပဲဟုတ်နော်ဟင်ကိုယ်စိတ်ကလေးကိုအလုပ်ပေးတာဗျာဟင်စိတ်ကားကိုကိုယ်ကသာ လိုက်ပြီးတော့ထားပြီးတော့ထမ်းရရွက်ရလို့ပင်ပန်းလို့မလုပ်ချင်တာစိတ်ကသူဘာမှလုပ်ရပဲတွေးနေတာဟင်အလုပ်မရှိသူကနေမှမနေတတ်တာဟင်ဟုတ်ကလားဒီအတွေ့အကြုံနေတာဘူးဗျာအဲ့တော့ခင်ဗျားတို့ကစိတ်ကို မခိုင်းတော့သူခင်ဗျာနောက်ကဟိုချီချောက်ပြန်လို့ရတာကတမျိုးဟင်ခြေမရောက်သေးတဲ့ခြေဟိုလိုလိုဟာလှမ်းပြီးဂျိုးပြီးတော့အလုံးလုံးရတာကတမျိုးသူကအလုံးလုံးလုတ်ချင်စားတာဟုတ် ဟင်ဟင်ကိုလိုမှသူကမလုံးရတာစိတ်ကအဲ့တော့သူကအလုံးမရှိမနှင်းတတ်ဘူးဗျာတို့ကမခိုင်းဘူးဗျာအဲ့ဒါဟုတ်တယ်နဲ့ဟင်စိတ်ပြေလားခင်ဦးပြေလားသူကစိတ်ကိုသိုးတယ်ထင်တာပဲဗျာဟင်စိတ်ကိုသိုးတယ်ထင်တာပဲဗျာဟုတ်ကလားဗျာဟင်စိတ်ကမလို့ နားရလုံးမှမရှိပဲနဲ့ဟင်ပြီးတော့တစ်ချက်ရှိသေးတယ်သူစာပြောပြောမှာဒါကတော့အဲခင်ဦးရီတာဝတီတွေကိုကိုယ်တိုင်အာထုတ်ပြီးမှလက်ခံမှာရုပ်တစ်ချက်ကိုစိတ်က16ချက်ဟုတ်နော်ရုပ်တစ်ချက်ဓာတ်ကနေဆိုတဲ့အချိန်စိတ်ကတိနှုံ16ချက်ဟုတ်နော်အဲ့တော့16တိပဲလေ အဲ့တော့ရှုွက်တဲ့မှတ်တဲ့ယောဂီတစ်ချက်မှတ်လို့တစ်ချက်ပြီးရင်တိတာတောင်16ချက်ကလုံးလဲမယ်တွေးအောင်မှာနော်ဟုတ်နော်တစ်ချက်မှလို့တစ်ချက်သိတယ်ပဲထား16ချက်ကလုံးလဲမယ်တွေးမှာပဲတို့အောင်ညာနေမှာတွေးပြီးသွားနေရတာပဲကို့အထက်ညာကြမှာပဲအတွေးရတာပါနင်းတို့ကလုံးလဲမယ်လေ ဟင်ရုပ်တစ်ချက်ကိုသိက္ခာစကုနဲ့အဲကြောင့်တခါဝင်တယ်ဝင်တယ်လို့မှတ်လိုက်တယ်ဝင်တယ်လို့မှတ်တာတစ်ချက်မှာဟိုကအဲဝင်ထိကိုဝင်သည့်တစ်ခုပဲရှိတယ်အဲတော့စိတ်ချောက်ဖူကအလုံးလည်းမရှိတော့အပြင်ထွက်ရှာဦးမှာပေါ့ဗျာရှိရှိမှာပဲပုဂ္ဂလာဗျာမှန်ပါဗျာအဲအဲ့ဒါလောက်စိတ်ကမြန်နဲ့အမျိုးဗျာဟင်မှန်ပါဗျာရှုပ်တဲ့ချက်ကိုစိတ်က16ချက်မြန်တယ် ဒါကြောင့်မို့လဲအဲခင်ဦးကကာမထွက်ပြီးစိတ်ကြီးရောက်တာဟင်စကုနေချက်လုံးနဲ့ပြေးမှာပေါ်ဗျာဟင်ဟုတ်ကလားဗျာအဲ့တော့သူမှတ်တယ်ဆိုတာအဲ့ဒီမတွေးပြအောင်မှတ်တာအဲ့ဒါအသေးခံထားဘာတရားမှမရှာနဲ့ဟင်ဟုတ်နော်အဲ့တော့ဓမင်းချက်တယ်ဗျာတို့ဓမင်းအိုးငွေတာပြောပါဆို တို့ကိုကသာမွေးနေတာညစိတ်ကဟိုခင်းပြင်ဖို့ရာအတွက်ရောက်ချင်ရောက်ပြီတဲ့ဒီဒီမွေတဲ့နေရာစိတ်မရှိတာတော့မှမယ်မွေတဲ့နေရာစိတ်ပြည့်ရှိလို့လားရှိပါဘူးဗျာကိုရှိလောရမှာဘာပြီးဘာလို့မဲဘာပြီးဘာလို့မဲအဲ့ဒီပဲရှောက်သွားနေတာအဲ့တော့ကိုเจ้าကိုမသိဘူးမွေတော့မွေတဲ့အကြောင်းမသိဘူးဟုတ်နော်မှန်ပါဗျာမွေတော့မွေတဲ့အကြောင်းမသိဘူးအဲ့တော့မွေတာကို တို့ရွာသည့်အတိုင်းဆိုရင်တော့မှုေတယ်လို့ပဲသိမှာပဲနော်အစွဲသည့်ကမှုေတယ်လို့သိရင်မှတ်ချက်ကလည်းမှုေတယ်လို့ပဲမှတ်လိုက်ခဲမမှတ်တာကိုပြောအောင်လားမှတ်ဖို့လိုရင်းပဲလေမှုေတယ်လားမှတ်လိုက်မတွေးကြည့်တော့မှုေတယ်မမှတ်လျှောက်တွေးနေမှာပေါ့ဟုတ်တယ်နော်မှုေတယ်မမှတ်လျှောက်တွေးနေမှာပေါ့မတွေးအောင်လို့အဲ့တော့မတွေးပြလို့ရှိရင် ဒီစိတ်ဒီမှွေရုပ်မှွေတဲ့လက်မှာဒီမှွေစိတ်လာဝင်မှာပေါ့ဟင်ဟိုမှာသူလိုက်ခွင့်မှမရတော့ဘူးကြောက်မလားဗျာဟိုကအမကဥထားတာဟုတ်အမကဥထားတဲ့အတွက်သူ့ဟိုအပြင်ကိုလိုက်ပြီးတော့တွေးစိတ်တွေးခွင့်မရတော့ဘူးတွေးခွင့်မရပါများရှင်မှွေတဲ့နေရာစိတ်ရှိတော့မှာပေါ့ဟုတ်တယ်နော်ဟင်မှွေတဲ့နေရာစိတ်ရှိတော့မှာဟင် အဲသူ့စိတ်ကလေးကိုသူ့ကိုယ်ပေါ်ကိုတင်ပေးတာထင်တယ်ဟုတ်တယ်နော်ဒီလက်နဲ့လှုပ်ရင်အဲဒီလက်လှုပ်ပေါ်မှာဒီဟိုလက်စိတ်တင်ပေးပါထင်တယ်ဟင်ဒါကိုသူ့ရုပ်ပေါ်သူ့နံတင်သူ့ညာစဉ်သူ့မြင်အောင်ကြိုးစားပါဆိုတာဒါသူ့ရုပ်ပေါ်သူ့နံတင်ပေးတာနော်မှန်ပါဒါကိုမွေတာလေးတခုဥပမာပြလိုက်တာပါဟင်အဲ့တော့မွေတာလေးတခုကိုအဲမွေတယ်မွေတယ်နဲ့ အင်းမွေရုပ်ပေါ်ကိုမွေသိပ်ဝင်အောင်မှတ်နေရင်မွေတာနဲ့ပြီးတာတခြားရှိသေးလို့လားရှိပါဘူးငါပဲမတော်ရှိပါဘူးငါမွေတယ်လို့ငါဝငါဆိုတာတွေးယူပါတာလေမှန်ပါမှန်ပါဟင်မှန်ပါဟိုတကယ်လုံနေတာတော့မွေယုံနဲ့မွေသိမ့်တယ်မှန်ပါဟုတ်နော်မှန်ပါဟင်မွေယုံနဲ့မွေသိမ့်ပါငါဆိုတာတွေးယူတာ အဲ့တော့ဒီမှာတွေးမှဝင်လို့မရပဲငါဝင်ဦးမလားဝင်တော့ပါဗျာအေးဗျာအဲ့ဒါဒိဋ္ဌိပြစ်ထားပါဗျာမှန်ပါဗျာဒီဒီကြမဟုတ်ပါဘူးကေဗျာကေသူကတော့ဒိဋ္ဌိကိုဖြုတ်ပြောလိုက်ပြီဒီကပြန်ပြုတ်တာကောင်းပါရဲ့ဒီပြုတ်တော့ဗလားပြုတ်တော့ပါပြုတ်တော့ပါလောင်ထိုးလို့မလားတောင်းဒီတကားရဲ့ပြုတ်ကိုပြောအောင်ပဲဘုရားပြောရဘူးလား ဝီစီကိစ္စတွေများတယ်ဗျဟုတ်ပါလေဗျာဝီစီကိစ္စတွေများတော့တော့ဝီစီကိစ္စအတွင်းလေတောင်းတို့တကာကြီးရဲ့အဲဒီတကာကြီးဝီစီများတဲ့ဝီစီကိစ္စကိုလိုက်လုပ်ရင်းနဲ့မှတ်ပါပြောတာလေမှန်ပါဗျာဟင်မှန်ပါဗျာဟင်သူသားဆောင်လို့မှန်ပါဗျာဟုတ်ဗျာမှန်ပါဗျာဒီတို့ကဟိုဘာတော့မှတ်ခြင်းသိရှိဖို့လိုတာပဲမှန်ပါဗျာဟင်တွေးခြင်းသိအစမှတ်ခြင်းသိဖြစ်ဖို့ အဲ့ဒါပြင်ပေးရမှာပဲလေဟင်ရှင်နေကြတာတွေးခြင်းသိမဟုတ်ဘူးလားတွေးခြင်းသိနေရတော့ကမှတ်ခြင်းသိဖြစ်အောင်လုပ်ရမှာကြိုးစားอยู่ရမှာပဲဟင်ကြိုးစားอยู่ပါပါဗျာဟင်တို့ခန္ဓာနဲ့ဟိုပြောဒီပြောပြောအောင်မှာပေါ့ခန္ဓာကိုယ်ကြီးကရင်လွေးအိုးနဲ့တူတယ်ကိလေသာကခိုးဝင်အောက်ကထင်းနဲ့တူတယ် ခန္ဓာကိုယ်ရဲ့လက်ပန်းနေတဲ့သွေးကရေနွေးအိုးတဲ့ကရေနဲ့တူတယ်ဟင်အဲတော့မီးပြင်းပြင်းထိုးရင်အိုးပူမှာပေါ့ဟိုဆက်ကြဘူးတော့ရေပါပူမှာပေါ့ဟိုရောရေရောကြကြဘူးတော့ရေရွှေဆူမှာပေါ့ရေဆူလုံးတော့ပွက်မှာပေါ့အပွက်များတော့ဖုံးကလည်းခွဲခွဲခွဲခွဲနှုတ်သီးကလည်းခွဲခွဲခွဲခွဲနေမှာပေါ့ ဟင်အပူလုံလို့ဖြစ်တာဓာတ်လုံနာအဲ့တော့ဒီပြန့်တဲ့ဥဒိသအသွေးဆိုတာလေအဲ့ဒီအပူလုံလို့ဖြစ်နေတာဟင်ပြီးတော့နှုတ်သီးကဘောဘောဘောဘောကလည်းအဲတို့ဟာဒီတခါမပြောရဘူးမနေနိုင်တာဗျဟင်အဲဘယ်နဲ့တော့မပြောမပြောရနေနိုင်မှာမလားဘာဖြစ်လို့တော့ဟင်ဟင်ဒီဟိုကမိရတတထိုးထားတာတနေကုန်တော့ကာနဲ့ လောဘနဲ့လောဘကြီးသလိုဒုက္ခကြီးတာထင်တယ်ဟင်လောဘကြီးသလိုဒုက္ခကြီးတဲ့ဉာဏ်နဲ့ထင်နေရနောက်မှထားအဲ့ဒီထင်နေချောင်းကအများဆုံးပဲဟင်သူထင်ကလည်းအဲဟောဘာတို့တော့အိမ်ပေါကြီးတို့ဒေါ်ပင်လေးလုံးနဲ့ပြောရင်တော့သိမှာပါကျွတ်တို့တို့ကျွတ်တို့တော့မှာတော့ဟိုဆောင်းမင်းလေးပုံနဲ့တူတယ်တွေ့ဘူးလားဆောင်းမင်းလေးပုံဟင်အေးကြီးထိုးတာဗျာဟင်ဘယ်တော့ပြီးလို့သတ်ဆောင်လို့သတ်ဆောင်လို့လုံးရ ထောင်းမျိုးလုံးကြီးပြထောင်းထောင်းမျိုးကဟင်ဟင်မိကိုတူဦးနဲ့ဟင်နေလည်းမတည်ဘူးလားညလည်းမတည်ဘူးလားဟင်တို့လည်းအဲ့ဒီတိုင်းပဲလောဘဒေါကကနေလည်းမတည်ဘူးညလည်းမတည်ဘူးဟင်ဟင်ဟင်ဒေါကကင်းနေချင်းရှိသလားရှိပါဘူးဒေါဘမမတတ်ဘူးလောဘကြောင့်ဒေါကဖြစ်တာဒေါကဘယ်သူမှမလို့ခြင်းဘူး သူ့တော်ဘောသူကဖနာတရားမယ်ဟင်တော့ပါစီတော့ပါစီမှာပဲဟုတ်နော်အဲဒီမှာတို့မှာအပူလွန်တော့ခံနိုင်တော့ဘူးလေညာကြအိမ်ရတယ်အိမ်ရတယ်ဟင်ညာကြအိမ်ရတော့လားအပူလွန်ပြီလေကိုရောစိရောနုံးကုန်ကြပြီအိမ်ရလားဟင်အိမ်ကြလားဝေဘူးဆရာတော်ဘုရားကြီးဒါဝေဘူးဒီနဲ့နီးရနီးတာဒီပါဗျာ နေသွားတာကြာဘူးမှာပါဟဲတော့မောင်ကြီးတို့တော့လူတယောက်ကိုတနေ့ကို3မိနစ်အိမ်ရင်လုံလောက်တယ်တင်နိုင်မှာမလားမဟုတ်လို့ဟောတော့ဆရာတော်ကနော်ငါ3မိနစ်ထဲပဲအိတ်တယ်လို့မပြောတာပဲရှိသေးလေမှန်ပါပါဟင်သူ့နာချင်းသူ့အိတ်ချင်း3မိနစ်တည်းလားဝေဘူးကဟင်ဝေဘူးအင်းကြီးမင်းသားတော်ရသေးတာပင်မင်းသားတွေဘာလို့မရ ဝေဘူးတော့အင်းညမင်းနဲ့ပြတော့ပင်လေးနဲ့ဘယ်လောက်နေလို့ဘယ်လောက်ဝေးလို့နှစ်မိုင်လောက်ဟုတ်လားနှစ်မိုင်လောက်ဝေးတာပဲလားနှစ်မိုင်လောက်ဟုတ်လားဒီလိုပဲလားဟင်ဟိုကလည်းဒါရင်ဟိုနှစ်မိုင်သမားနှစ်မိုင်ပဲဝေးတာဗျာဟိုက3မိနစ်နဲ့အင်းရင်ဟောဒီက9မိနစ်ဆိုတော့ပြီဗျာဘယ်နေတော့နှစ်မိုင်กว่าတဲ့အတွက်လေဘယ်နေတော့ကြားရဖို့လား9မိနစ်ဟုတ်ဗျာဘာဖြစ်လို့တော့ဗျာ ဟင်နှမိုင်လေးกว่าတာပဲတော်ပင်လေးရဟင်ရတယ်မို့လားအဘူးလုံးလို့အိပ်ဖိထားဟုတ်နော်ဟင်ပြီးတော့တို့ကအဲဦးတာဝတီတို့ကြတော့ဒီဘက်တီကခေါ်တာထမီအောင်ပြီးခေါ်တယ်ထင်တယ်တို့အောင်ရံကိုကြတော့ဘိမ့်မုတ်ဟင် အောက်ကလည်းမိလိဘောကလည်းမင်းနဲ့လိုရတာလိကျွန်တော်မကင်းပုတ်တဲ့ဒီတိုင်းပဲလိတို့ထမီအောင်မရတဲ့ဒီတိုင်းတင်နော်တို့မှနေဘူးမဆောင်မိုးရွာမဆောင်သွားထားတဲ့အပြင်ဘူးလေးရှိရှိဘူးလားဗျာပြီးတော့လောဘမန်တောကမန်နဲ့လှုပ်ထားတာပဲအတူတူရောပြင်ပြီးတို့ကလောဘဒုက္ခနဲ့လှုပ်တာသူတို့ကဝေဘူးတို့ကတတိနဲ့လှုပ်တာဒါပဲပါတာ တာပဲခေါ်တာပဲသူတို့လည်းလိုရတာပဲဟိုလိုဝေဘူးနားချိန်နာပေါ်ပင်လေးတွေ့ဘူးလားဟိုသူ့နေရာနဲ့သူပေါ့ဗျာသူအောင်မြင်ကြတော့သူတစ်မျိုးလုပ်ပါတယ်ဗျာဝေဘူးကြတော့တစ်မျိုးလုပ်ပါတယ်ဗျာတို့အင်းကြီးမိကြတော့သူတစ်ပြက်လှဲတာကိုအများဆုံးတောင်းလို့ပါဗျာဟင်တစ်ပြက်ကိုအများဆုံးလှဲပါတယ်ပြီးတော့သင်းကြံကိုအင်းကြီးမိမှာကြပါတယ်တခြားနေရာဘယ်တော့မှကြအောင် အဲ့ဒီတင်းကြံမတိုင်မီကိုအင်းကြီးမင်းကိုအရောက်ပို့ပေးရပါတယ်အားလုံးစကားပြောသွားတာဟင်ဆိုလိုတာတင်းညာဆိုတာပါဠိလိုသင်္ကန်တာကိုသင်္ကန်တာဆိုတာကူပြောင်းတာသူကူပြောင်းရင်ဒီကအင်းကြီးမင်းကကူပြောင်းမယ်လို့ပြောသွားပြီးသားပဇာကထုတ်မပြောတာပဲရှိတာဟင်ပြောသွားပြီးသားဗျဟင်သူပြောတာမကြားလိုက်လို့နေပါ ကြားလိုက်လားခင်ဦးလို့ပါဝထိတယ်ပြီးတော့တပြည့်လဲတဲ့ဝတ်ကိုသူကဘယ်တော့မှလို့သူ့တဲ့ဥအောင်ဆိုပြီးတော့တကောင်ကျော်ကထလဲသူတဝက်ချတယ်ဒီအင်းကြီးမင်းဒုက္ကမတအဝိုင်းကြီးလေဟာရန်တရိုင်းရတယ်မှာဒါနဲ့စေတနာကြီးကနေပြီးတော့သူ့တဲ့ဥအောင်သွားဆိုသူတဝက်ချတယ်တပြည့်အမြင်လေး ဘာပြောတာတော့သူ့နယ်အတွက်ကိုလုံနေတာတို့မြင်တော့တပြက်လဲတာလောက်မြင်တာသူကတပြက်လဲနေတာဟင်တို့မြင်တော့တပြက်လဲတာလောက်မြင်တာသူကတပြက်လဲနေတာဘာပြောတာတော့ဟိုမောကြီးဟင်သူကတော့ကိုရောကြီးတပြက်လဲတယ်ပဲထင်တာဟင်လုံနေတာကိုရောကြီးတပြက်လဲနေတာဟုတ်ကလားဘာပြောတာတော့ ကိုးပြသူခြေကင်းလက်ခင်းသားအောင်ဝါလာလာလန်သားအောင်သူ့နေသူ့ပိဋကအန်တရေကင်းအောင်အဲ့ဟာကိုအမြဲလုပ်ပြီးတယ်ဒါပစာကမပြောတဲ့အလုပ်တွေပါဟင်လုပ်တွေပါသူသူအားတဲ့ချိန်နေရောညရောမရှိဘူးညာခြေဒီတော့ပြောရင်တော်ပြီအဲ့3မိနစ်ပဲအိပ်ပါတယ်ဆိုအဲ့သူလည်းလုပ်တာပဲဟင်တို့ကသူလောက်24နာရီလုံးလို့လားဗျာ na-adọba na-adọba eaharịịga aharịdị nile tụ ụha blog hanya mawarụ d re ခုနကဒုကတောကနဲ့လုပ်တယ်ဒုကပတိနဲ့လုပ်တယ်ဟုတ်တယ်နော်ဒုကတောကခိုင်မှာလုပ်တာပေါ့ပင်မမှာပေါ့သွေးဆူမှာပေါ့ဟုတ်နော်ပင်မမှာပေါ့သွေးဆူမှာပေါ့သူကသူတို့ကတတိနဲ့လှုပ်တော့တောကတော့ရှေ့ရောက်တော့ပြန်သူတို့စိတ်မရှိဘူးလေပြစ်ဆုံးပန်တဲ့သူတို့လှုပ်တဲ့နေရာပေါ်မှာတတိရှိတာပဲအဲ့တော့လှုပ်တဲ့နေရာမှာပဲအထီးနဲ့အသီးနဲ့ဒီငါကိုလှုပ်လှုပ်နေတာပဲသူပြီးတော့တာလေ ဟုတ်နော်တို့လိုသိရှိအောင်နောက်ပြန်စိတ်ပူမတုံးဘူးတို့ကစိတ်ပူတုံးတယ်ဟုတ်တယ်နော်ဟင်သူတို့ကစိတ်ပူတုံးတယ်သူကစိတ်ပူမတုံးဘူးခဲ့တာခွာတယ်ဟင်ဟုတ်နော်ဒုက္ခဒုက္ခနဲ့လှုပ်လှုပ်လောဘဒုက္ခနဲ့လှုပ်လှုပ်တယ်သူကတတိအတိနဲ့လှုပ်လှုပ်တယ်အဲ့ဒါပဲခွာဟင်အဲ့ပဲခွာတာတော့ပြီနေဟင်ပင်နေတော့ဟင်သူဟာဒီဖြစ်နေမှာမဟုတ် ဟင်အဲ့တော့ဘုရားလက်ထက်နဲ့ပြောကြသို့ဘုရားလက်ထက်တုန်းကဘုရားရှင်နဲ့သုံးဖို့ရင်ဘုရားရှင်ရဲ့အလိုတော်ကိုသိတာတာဝတိကြီးလို့သုံးပါတယ်တာဝတိပြည်သူပြည်သားများကဘုရားဖြစ်စေခြင်းနဲ့တိုက်ဆောင်ရွက်တာပေါ့ဟုတ်နော်မှန်ပါဗျာဘုရား ဖြစ်လို့တဲ့အတိုင်းဆောင်ရွက်တာအဲတော့ဘယ်လိုဆောင်ရွက်တယ်လဲတဲ့တို့ခုနကဆွေးနွေးခဲ့ကြတာကတော့စိတ်တစ်ခုပြောတာလေကာယမှာလည်းခုနပြောတဲ့တို့ဟိုစာလိုတော့ဗျာဟိုတို့ဝယ်ထီရထီတယ်မှဝင်နေဝင်မှထွက်နေထွက်တယ်မှပေါ့ဗျာဒါပြီးဣရိယာပုံနဲ့ပြောရင်ထိုင်ရင်ထိုင်တယ်မှထားရင်ထားရင်မှဒါတွေမဟုတ်ဘူးလားဗျာရှေ့သွားရင်ရှေ့သွားတယ်မှနောက်ပြန်ဆုတ်ရင်နောက်ပြန်ဆုတ်တယ်မှလှည့်ရင်လှည့်တယ်မှဖြစ်တာပဲဗျာဟုတ်နော် ပြီးတော့တို့စာလို့ရှိပါသေးတယ်သင်္ကာတိပတ္တသီဝရဓာရဏီဆိုပါဠိလိုပြောတာပမာလိုတော့စောင်းကိုပဲဂိုင်ဂိုင်ဟိုထဲကိုပဲဂိုင်ဂိုင်ပကံခွဲရောက်ကိုပဲဂိုင်ဂိုင်အဲ့ဒါလည်းမှန်တယ်ပဲလေတောက်တိဒီလူပြည်သားတွေလှုပ်ထားလေမှန်ပါတောက်တိဒီလူပြည်သားတွေလှုပ်ထားလေဟုတ်နော်အဲ့ဒါလည်းမှန်တယ်ပဲအကုန်လုံးမှန်နေကြည့်တယ်ပဲခါရမှာဝေဒနာမှာလည်းဝေဒနာဆိုခံစားတာပြောတာနော် ဟင်မကောင်းဘူးဆိုတော့မကြိုက်ရင်မကောင်းဘူးပဲကြိုက်ရင်ကောင်းတယ်ပဲဟုတ်နော်ဟင်ကြိုက်တယ်မကြိုက်တယ်ကောင်းတယ်မကောင်းဘူးဆိုတာဒုလောဘဒေါသကပြောလောဘဒေါသကပြောတာဟိုဝေဒနာကတော့ခံစားတာတက်တက်ခဲလေးဟုတ်နော်အရေးကြိုက်သူကရဲ့ကောင်းတယ်ပြောရင်မကြိုက်သူကမကောင်းဘူးပြောတာအရေးကတော့ရဲ့ပဲခံစားမှုတစ်ခုပဲသူတတိအတိုင်းပဲသူမူမှာဟုတ်နော်သူတို့ကြိုက်သူကကောင်းမကြိုက်သူကမကောင်းဘူးအဲ့တော့ကောင်းသူကဒုက္ခဝေဒနာပြောမှာပေါ့မကောင်းသူကဒုက္ခဝေဒနာပြောမှာပေါ့ ဟုတ်နော်အဲ့ဒါလည်းပွာတာပါဝေဒနာတော့ခံစားတာပါပဲအဲ့တော့မကောင်းမှုလို့သိထားရင်အဲ့ဒီမကောင်းမှုသိတာပဲမှတ်ပါဟင်ဒုက္ခဝဝေဒနာဝဒုက္ခဝေဒနာနော်ဒုက္ခဆိုလဲဒုက္ခလူကိုသိရင်ဒုက္ခဝေဒနာမှတ်ပါအဲကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တဲ့ခံစားမှုဆိုရင်လည်းဒါမကောင်းမဆိုးတိုင်းမှတ်တာမှတ်ပါတယ်ဗျဟင်ဝေဒနာပိုင်းလေလေစိတ်ကလည်းခုနတို့ပြောခဲ့ပြီးပြီလေ ကိုယ်စိတ်မှာလောလူချင်းစိတ်ပေါ်နေလူချင်းစိတ်ဖြစ်တယ်ဖြစ်တယ်ပေါ့တာရာကစိတ်တာဆိုပါဠိလိုဖြစ်နေပါတယ်လူချင်းစိတ်ဆိုတော့ဂုံသိပါတယ်နော်ဟင်ဟုတ်တယ်နော်ပြီးတော့ဒေါသဖြစ်နေဒေါသဖြစ်တယ်ဖြစ်တယ်မှတ်ပါတယ်ဟုတ်ဗျာဟင်မောဟဖြစ်ဖြစ်တယ်ဖြစ်တယ်မှတ်ပါတယ်ဗျာဒါပြောတာအဲ့တော့သာဝတိပြည်သူပြည်သားများကအဲ့ဒီတိုင်မှထားတယ်ဗျာသူဘလောက်ရှိတုံးဆိုတော့သာကတချို့ကလည်း တဂရီလို့သုံးပါတယ်တချို့ကလည်းဆယ်ဂရီပြောတာပါပဲဒါတော့သူတို့ကိကဟာတို့မသိနိုင်ပါဘူးဟုတ်နော်တဂရီနဲ့ပြောကြပါသူတဂရီမှာရှစ်နန်းကအရိယာတွေကြီးတယ်နော်တသန်းကတို့ပါပေါ့ဗျာကုလူတရားမှတ်နေတဲ့ယောဂီပေါ့ကလျာဏဘုသူစိန်ပေါ့တရဏဂုံတည်တယ်လို့ပြောတာပေါ့ဟုတ်နော် ပြီးတော့တပန်းကတော့ဘာသာကြားလို့စာကဆိုပါတယ်ဟုတ်နော်အဲတော့သူတို့ကလူဦးရေတဂရီမှာစစ်တမ်းကအရိယာတွေအနည်းဆုံး7နှစ်နဲ့73နှစ်သာသမီဆိုတောတာပါတဲ့ဗျာတော်ပင်ကြီးရတော်ပင်ကြီးတဲ့နေတော့မတိမ်ကြီးမဟုတ်လားဟင် မတိမ်မင်းတယ်မလို့ဒီဘယ်နေတော့ဒီစနေနေ့သာတော့နေဆိုတော့တာဖန်တယ်ကြဟင်သူတို့ကဖျားပွင့်နေချိန်နဲ့သွားတူတော့မွေးကြဲကအမှန်နဲ့မွေးတာလေဟင်သူကမွေးကြဲကလောဘနဲ့ဒေါသနဲ့မွေးတာလေဟုတ်တလားဗျဟင်လူဆိုချင်းတော့လောဘမဟုတ်လားဗျချီရီပီရီပီရီပီရီလို့မခံနိုင်တော့ဒေါသဗျသူကအဲ့ဒါနဲ့မွေးကြတာ တို့ကပညာမှန်နဲ့မွေးခဲ့တာသူတို့ကတတိမှန်နဲ့မွေးတာဟုတ်တယ်နော်သူတို့ကတတိမှန်နဲ့တို့ကပညာမှန်နဲ့ပညာမှကမိဘပြောတဲ့အတိုင်းသိတာတတိအမှကကိုယ်တိုင်သိတာဟုတ်တယ်နော်ဟင်တတိမှကကိုယ်တိုင်သိကိုယ်တိုင်သိတဲ့အတိကိုသွားမှပညာမှကသူပြောလူပြောမိဘပြောတဲ့အတိုင်းသိမှတတိချင်းသွားမှပေါ့ ဟုတ်တယ်နော်အဲဆယ်နှစ်နဲ့သုံးနှစ်သားသမီးဆိုသောတာပန်နဲ့နေဆုံးနေဆုံးအဲလောက်သောတာပန်ဖြစ်တော့ဖရာကြောင့်သွားရိပ်ပါဝင်လို့လားမဟုတ်ပါဘူးဟုတ်နော်ဥပုပ်ရဲ့ရှိပေါင်းလို့လားမဟုတ်ပါကိုရွာတဲကလုံမြဲလုံလုံရင်းကဟုတ်နော်ထမင်းချက်တဲ့ကလမကလည်း ဆံရွေးရွေးပြမင်းဆံဖေးဖေးပြမင်းနဲ့သူလုံတဲ့လုံကိုသူ့ရုပ်ပေါ်သူ့နာတင်မှာပေါ့ဟုတ်နော်မယုံဤထောင်းနဲ့ကလမာကလည်းဒါကမြောက်ရင်မြောက်တယ်ချရင်ချတယ်နဲ့သူ့ရုပ်ပေါ်သူ့နာတင်မှာပေါ့ဟုတ်နော်ဒီတိုင်းပဲဤထောင်းနဲ့ကလာကလည်းဤထာနာသူ့ရုပ်ပေါ်သူ့နာတင်ပေးမှာပဲလေတတိနဲ့ဟုတ်နော်လေထုံးနဲ့ကလာကလည်းလေထုံးနိုင်သူတို့အကုန်လုံးလုပ်တဲ့ဟာ ကိုလုံးသမျှအကုန်လုံးကိုမှတ်ချက်ယူတာပဲလေအဲ့ဒီနီးနဲ့သောတာပန်တွေတော်ပြင်းနေရပင်နေတို့ဟင်သောတာပန်သောတာပန်ဟင်သောတာပန်ကအဲဟောနေပြောရင်တော့အဲအရိယာထဲမှာတော့ဝါငယ်ဆုံးဟင်ဒီအရိယာခြားတိတ်အရိယာခြားတိတ်ဟုတ်လားဒီဖြစ်နိုင်မှာမလားခြားတိတ် ။ဂျာတိတ်တော့ဖြစ်နိုင်ဘူး။ဟင်အရိယာခြာတိတ်ကလေးတော့မဖြစ်နိုင်ဘူးလား။ဘာမှမခံရပါဘူး။ဟုတ်ကလား။ဟင်မဖြစ်လို့တော့သူတို့လည်းဒီလိုမှတ်တာပဲလေအခုတို့လည်းလိုမှတ်မှာပဲလေ။ဟင်အဲ့ဒီလိုအကုန်လုံးအမှတ်နဲ့ဗျမျက်စိနှလုံးပွင့်ချိန်ငါမိတ်ချိန်တွင်အဲ့ဒီတို့မှတ်ခဲ့တဲ့အတိုင်းလေးဆိုရင်ပြောကြပါစို့အိယာတွေက ပထမဆုံးနိုးစိတ်ကလည်းစားတာပါနိုးစိတ်လည်းစားတာပေးချာမှကြည်ပါနိုးစိတ်ကြရင်အဲ့ဒီနိုးတယ်နိုးတယ်နိုးတယ်ဒါမှနေကိုသိတဲ့တိုင်မှဘာလို့မလဲသူရှိကိုစိတ်တခုမပြောင်းမချင်းမှနေနောက်တော့ဘာလို့ထားခြင်းစိတ်ပေါ်လာတယ်ဟင်အဲ့တော့နိုးစိတ်ကနေထားခြင်းနဲ့ထားခြင်းနဲ့မှအဲထားခြင်းနဲ့မှတ်တဲ့အချိန်ရှိကိုစိတ်တခုမပြောင်းမချင်း ထားခြင်းနဲ့ကမှန်မှာနောက်တော့သူထားဖို့ကြိုးစားခိုင်းတော့အဲ့တော့ဒီစမ်းစမ်းကြီးကနေတစ်စီချိုးဖြစ်အောင်စိတ်ကဘယ်လိုတွန်းတင်ရမလဲပေးချကြီးဒီလိုဒီစမ်းစမ်းကြီးရလေဒီလိုတစ်စီထိုးတစ်စီချိုးဖြစ်အောင်လောက်တူသူစိတ်ကတွန်းပြီးတော့ပို့ပေးရမလဲကြည့်ပါဟင်သာလို့တော့စိတ်တသဝါရောခေါ်တာပေါ့သိနေရှင်နဲ့လင်းနဲ့လေဟင် ဟုတ်တယ်နော်အဲ့ခါတစီကြိုးကြီးဖြစ်တော့လေဖြစ်တဲ့အတိုင်းထိုင်နေထိုင်နေမှမှာပေါ့စိတ်တစ်ခုရှိမတိုးမချင်းမှကြည့်သားပါထားခြင်းစိတ်ပေါ်ပါလိမ့်ထားခြင်းတော့ဒီတိုင်းကြီးထားလို့မရဘူးလက်ထောက်ခိုင်းတော့မယ်အဲ့ဒီလက်ထောက်ခိုင်းတဲ့ခါဟာမှတ်လို့ကောင်းဆုံးတော့ပြင်းနေရလက်ကတစ်ဖက်လားနှစ်ဖက်အဲ့ဒီမှာတခါတလေဘယ်ဘက်ကစထောက်ခိုင်းမှာတခါတလေညာဘက်ကစထောက်ခိုင်းမှာမတူဘူး တမနစ်နဲ့တမနစ်မတူဘူးသေချာမှတ်ကြည့်နှစ်ဖက်ထောက်ပြီးမှထားလို့ရမှာလေအဲ့လိုနှစ်ဖက်စုံတဲ့နေရာသာ၍ပြီးပါတယ်ခြေတော်နှစ်ဖက်ခြေလုံးရရတာထွက်ခံပြီးသာ၍ပြီးပါတယ်တခါတလေစိတ်ကပယ်ပက်ကူညုံမဟိုတော်ပင်နေလို့နဲ့တော်ရင်ဟိုလဲဘောကနေပြီးနွားနှကောင်စီတဲ့ဟိုပယ်ပယ်နွားဖင်တို့မှပယ်ပယ်နွားကစထွက်တယ်လို့ပေါ့ညာပယ်နွားဖင်တို့မှညာပယ်နွားကထွက်တယ်လို့ပဲဗျ အဲ့ချီရောနှစ်ခုစုံနေတဲ့အချိန်ထွက်တော့မယ်ဆိုရင်အဲ့ဒီနှစ်ခုထုံတဲ့နေရာဟာထင်ရှားဆုံးပေးချမှတ်ကြည့်ပါအဲ့ဒါကိုလို့တာကို မှတ်တာမဟုတ်ဘူးလားကိုလို့တာကိုမှတ်တာပါအဲ့ဒီကနေဟိုမျက်နှာသိချင်တဲ့ဟာဒီပဲမျက်နှာသိတဲ့ဘက်ကိုဒီကိုကြီးကိုဒီစိတ်ကဘယ်လိုခေါ်သွားလဲကြည့်ပါနောက်ဖေးခွာခြင်းနောက်ဖေးတိဘယ်လိုခေါ်သွားလဲကြည့်ပါအဲ့ဒါတရားပဲကဲရင်ဗလားဟင် အဲ့ဒါမခဲရင်တော့အဲအရိယာမုသားကြီးတွေကိုဖြစ်တော့ဇာတိတ်ဗလားဟောတာလားဟင်ဘယ်နဲ့တော့အရိယာမုသားကြီးတွေဖြစ်နိုင်ဖြစ်နိုင်တော့ပါတယ်ဖြစ်နိုင်တော့ပါတယ်အဲတော်ဒီကတရားထဲလားအမေရောက်တယ် အဲဘယ်သူတို့ရဲ့အဲအဲအဲအဲရတယ်မကြီးလားအဲဟိုကြသတင်းပေးတာမှာတကားကြီးတော့အရိယာမထားကြီးဖြစ်သွားပြီသတင်းပို့တော့စုံနိုင်မှာမလားဟင်စုံနိုင်ပါလေဗျာဟုတ်ကလားမဖြစ်ရင်တော့မဖြစ်ရင်လည်းဘိုးအောင်ပါလေဟင်အရိယာခြားသိတော့မဖြစ်တော့ဘူးခင်ဗျာဟင်ဟုတ်ကလားဟင်ပြီးတော့အဲအမှတ်မပိုင်းတော့ အေးတခါကြီးအရိယာကြောင့်တက်ပြက်နေတယ်ဖရာဟင်မမဗျာဟင်အရိယာကြောင့်တက်ကောမမမလားမမမလားဟင်ဟင်ဟင်အဲဒါမှဒါပဲဒီနည်းနဲ့အရိယာဖြစ်တာမမဒီနည်းနဲ့အရိယာဖြစ်တာပါပောတာပါသွားတို့ဟိုပြောတာပါဗျာဟိုအနာတပင်းရဲ့သမီးများကြတော့တခါတခါစင့်တီတော့ပါလေဟုတ်နော် လူဘဝနဲ့အနာဂံထိနေနိုင်ပါတယ်ဖိတာသူကျွဲတို့ဆိုတာအနာဂံနေလေနေနိုင်ပါလေဟိုယဟန်နာဖြစ်ရင်တော့ဖြင့်ဟိုဘယ်လိုပြောမလို့ဂုံနဲ့ဂုံရှိရင်အဆောင်ရောက်ပါမှရတော့တာလေအဲ့ဒါဆိုရင်တော့ယဟန်ဘဝဝင်ရပါတယ်အမျိုးသမီးနာဖြစ်တော့ခုခေတ်ပြလာရှင်ပေါ့ဇာနာဖြစ်ခဲ့အမျိုးသားများဖြစ်ရင်တော့ဇာဘောင်ဝင်ရပါတယ်ဥကဝီတို့ကြည့်လေ ဟင်အရိယာဖြစ်တော့ဟိုဝင်လာတော့တာပဲကိုဘောင်းဆိုတော့ဟိုဂုံရှိတဲ့ပုဂ္ဂိုလ်ဟာဆောင်းဆောင်ပါမှတင့်တယ်တော့တာကိုဟုတ်ဗျာအဲတော့တို့ဘုရားလက်ထက်ကအဲဒီပฏิပဌာနဲ့ကိုလုံးထာမှတ်ထားအဲ့ဒါတရားပါတရားထူးမရှိပါဘူးဟင်အဲတော်ပင်ကြီးငရုတ်သူစားပါသာမန်ဘယ်လိုနေတော့ ဘယ်လိုစားဘယ်လိုစားဘယ်ဟိုတခါပဲစားဘူးတခါပဲစားဘူးလို့နေမှာဘယ်နှခါစားဘူးလို့ဟင်ဟုတ်ပြီဗျခဏခဏစားတာပဲဗျာငရုတ်တိစတာဘယ်လိုစတော့ဒုတိယမေဟုတ်ဟင်ဘယ်လိုဘူးထူတော့ ဘယ်လိုရလဲဘူးသူတို့မေးဦးမှာပဲတို့တို့ကငရုပ်ပြီးစတဲ့နဲ့ရထားတာသုံးအောင်လိုက်ပြီးမကြည့်လို့သုံးအောင်လိုက်ကြည့်ခိုင်းတာမယုံသေးလူတိုင်းစားဘူးတာတညက်လူတိုင်းစားဘူးတာတညက်ချိုးဤလူတိုင်းပြီးတော်တော်ချိုးတော့ဖြေနိုင်ဘူးဗျခုနလိုပစာကြီးဘာညာတော့မဟုတ်ပါဘူး အဲဘုရားကြီးဘာနာတော့မှမဟုတ်လားဟင်ဟင်တညက်ချိုးဤဆိုပေမဲ့ဟိုဘာတော့သဘောတညက်နဲ့ဓမ္မတညက်တူမလားဟင်မတူဘူးဗျဟင်သဘောသဘောချင်းတောင်မဲ့သူနဲ့ထံကောင်းတူကြလားဘာတညက်ချိုးဤနဲ့ပြီးဟင်ဟင်လုံးနေတဲ့မကွဲဘူးထညက်တယုံမကွဲဘူးမယုံသီးမယုံသီးဒီဖိုက် မယုံကြည်တဲ့အဖတ်တူမရလားဗျာဘယ်လိုမတူတာတော့ဖြစ်နေတော့ဘူးဗျာမဖြစ်နိုင်တော့ဘူးဗျာပုတ်တယ်နော်အဲ့ဒါတို့ကမသိသေးပဲနဲ့စားတာလို့မယုံကြည်မသိသေးဘူးစာအိဆိုအမေဒီကစတဲ့ပြောတာနဲ့ကိုစာအိနဲ့ပြီးတာကမသိသေးဘူးကိုယ်ပိုင်ညာမရှိလို့မဖြစ်မှာလားဟုတ်နော်ကိုကိုယ်လည်းအဲ့ဒါဘယ်လိုစတာလဲကိုစားကြည့်စမ်းပါမှာပြပါလိမ့်မယ် ဟုတ်နော်သူဒါကတော့ဟိုအထင်ညာများလောက်ကြတော့ဒါယူပြီးတတ်ပါတယ်ပေဘက်ပဆောင်ကဝါရင်ပေဘက်ကရှာဆောင်လေးကိုဘာမှပြောပါလောက်တာမဟုတ်တက်ဆိုအဲ့ဒီကစီကြီးလေးလေဟင်ကစီကြီးပြောတာပေါ့ဗျာအဲသူတို့ဆံအမောင်းကြီးချင်းတော့ဟွာလာရည်နဲ့သိရတာတင်တယ် ရင်နဲ့စိတ်ပြီးမှအမှုတရားအမှုခေါင်းရတာဟုတ်ကိုလည်းအဲ့ဒီငရုတ်ပြီးတို့အသာပါတို့ဘာတို့အဲ့ဓာဒီညဲ့ချင်တော့ခုစရွေးလေးနဲ့နေရတာရတို့ဒီဟိုဟာဟိုပစောင်းရီလို့ခေါ်တာဒီပါအဆောင်ကထွက်တာလေတချို့ကတော့ပတောင်ရီလို့လည်းပုံတယ်တို့တို့ဘက်ကတော့ပစောင်းရီပါအဆောင်ကထွက်လို့ပါဆောင်ရီအဲ့ဒီပါဆောင်ရီနဲ့အဲ့ဒီငရုတ်ပြီးကို ဟိုရောပွေပြီးတော့ထောင်မှဗျာဒီတိုင်းမငယ်ဖူးဗျာဟင်သရွေးနဲ့ရောပြီးထောင်ရတာဗျာသရွေးလိုတာပြောတာတချီလဲပါမှာသရွေးကြီးတော့ကာမမချင်ဗျာဟင်ဘယ်တချီဟောမပါဘူးလားသုံးလို့ရဟင် အင်းရတော့ငရုတ်တိပြောလို့တော့မကောင်းမဟုတ်ကျသားဟင်ဝသားဝသားဟင်ကောင်းတာတဲ့ဆရွေးတဲ့ဘာတဲ့တချီတဲ့ဘာတဲ့အကုန်လုံးနဲ့ရောပြီးအဲ့ဒါကြီးယူထားကောင်းထားလားဟင်ကောင်းထားလားဟင်ကောင်းပါဗျာကောင်းထားတယ်ဗျာအဲ့ဒါကြီးများမတော်တဆအန်လိုက်ပါဗျာအပြေထွက်ကြလာပြီမှန်ပါ ပြန်ပြီးတုံးစားတာဟောကောင်းလေဆိုဗျာဟောဘာဖြစ်လို့တို့ဗျာဟောပဇာပိတ်ွာလို့သာမယုံနာဗျာပဇာပြေမဲ့ထွက်လာတော့ပင်တို့အန်အန်ထွက်လိုက်ပါဆိုဒီအဲ့တော့ဘာလို့ခါကောင်းပြီသူကျုံပြီးထဲတာမဟုတ်ဘူးလားဘာဖြစ်လို့တို့ဗျာဘာဖြစ်လို့တို့ဗျာ ဟိုဗျာဘာလို့ဟိုအဲ့ဒီဝဒါဟိမမဟုတ်ဘူးလားဓမ္မကြီးရောကိုပသာထဲကထွက်တာပဲဗျာဘာလို့မသိချက်ရတာတော့စားနိုင်တော့ဘူးတော့ဗျာမစားနိုင်တော့ဘူးလားဟိုတော့စားနိုင်တာကြီးကဘာလို့မစားနိုင်တာပြောမောတာတော့ဟေးသင်္ကြန်ဖြစ်တော့ဘောကလား စကားဘိဝါနေလို့နော်မလွဲတာလို့တို့မှတ်ပါများပါတော့ခွေအံပန်းနဲ့တော်တော်တူတာပဲဒီဝါမကိုယုံလာတော့တာတို့တော့မလွဲတာလို့ကြိတ်နေွာတာဒါမှန်ရင်းနဲ့ဖြစ်ခဲ့တာသာလို့တော့အာရီပฏิကူလာပညာပေါ့အစာပေါ်မှာအဲ့လိုဆက်ဆုပ်ယူရှာစရာနင်းအောင်ရှုရင်ရာဘတနာမရှိဘူးပေါ့စားရမှာမဟုတ်စားတာပေါ့ဒါနဲ့ပြီးသွားမှာ ဝက်ပေါ်ကျက်ပဲမဆွဲတော့ဘူးပေါ့ဟုတ်နော်အဲဒါလောက်ထိဘာဝတိပြည်သူပြည်သားများကမှတ်ထားပါဗျဟင်ဘုရားငရုတ်ကြီးကြောင်းအဲဘာလို့တော့ပြင်းနေအဲဖြင်းနိုင်မလားလို့မေးကြည့်တာဟင်ငရုတ်ကြီးဒီဆိုင်ဘယ်လိုစားတော့ဖြင်းနိုင်ဘူးဟင်တို့ကဟိုဘာလို့မှတ်မှမှပဲအဖေဘောအဖေပြောမိဘောတိုင်းတို့ကဟိုတင်ညာမှတ်နေပြီးထားတာ ကိုကိုယ်တိုင်တတိနဲ့မှတ်ပြီးတော့အဲ့ဒီသတ္တာတိတစ်ခုကိုအစာအဆုံးမလိုက်နှက်ချက်မယူဘူးလို့အဲ့ဒါလိုဖြစ်တာပါဝတိပြည်သူပြည်သားကအဲ့ဒါဒီကုံလုံးမှတ်ပါတယ်နော်မှတ်ပြီးတော့ပါဝတိထုံးစာမနဲ့မှာဆွမ်းညနေကျတော့ဖီမိပန်းနဲ့ရေချမ်း ပြတ်တော်တိသူပြတာလောက်သွားတာလေဟင်အခုဘာလို့တော်ပင်ကြီးတို့ခင်ဦးတို့တာဝတီတို့ရှိမှာပါဖရားဟောမှာပန်းဦးတွေပါတွေလေဟင်အဲ့ဒါတာဝတီဝိတာကမာတို့တာဝတီပြည်သူပြည်သားတွေရဲ့ထုံးစံလိုက်ထားတာဟုတ်ဗျာမနေ့ကြတော့အာယုန်တဲ့ချိန်ကိုတာဝတီစီတုံကိုသွားပါတယ် တာဝတိပြည်ရဲ့တောင်ဘက်အနေဘက်ကိုနည်းနည်းယွန်းတယ်လို့ဆိုပါတယ်ပြီးတော့ဝါတော်ကြီးနှစ်တော့ချားတယ်လို့လည်းဆိုပါတယ်ဟုတ်နော်အဲဒီဘုသူဟိုအေရကနိုရီယာမှန်နေနေမှာပေါ်ပြသလိုဆုံးချက်တော်လည်းမှန်နေနေမှာပေါ်ပြအေရကြီးဘုရားဆုံးသွားကဖို့ဘာငါတော်ဒီအာယုဆုံးကဖို့ရလည်းအမှန်နဲ့သွားကြမှာပေါ်ပြဒါမနဲ့မဆွမ်းမနဲ့မဆွမ်းမနဲ့မဆွမ်းဟုတ်နော်ကပါတယ် အဲ့ဒီချိန်တော့ဘုရားရှင်ကအနုမောဒနာတရားပဲဟောပါလေအနုမောဒနာဆိုတာဝမ်းမြောက်စရာတရားပေါ့လေဒါနကထာသူဒါနနဲ့ပတ်သက်လို့ဝမ်းမြောက်စရာသီလကထာသူသီလနဲ့ပတ်သက်တာတွေဝမ်းမြောက်စရာအကြောင်းလေးတွေလောက်ပဲတရားတက်ဖို့ရတော့ပဲဟောပါတယ်ပညာတိမဟောလိုက်ဘူးဟုတ်နော်ညနေကြတော့ဖီမီပန်းရေချမ်း အဲ့ဒါကညံ့နေလောက်ပါပဲလှုပ်ထုံလှုပ်နီးတဲ့ဗျဘာဝတိပြီပြောတာနော်ဟင်သူတို့ကမိုးကောင်ကြီးရှားကြတာကြီးရဲ့တို့ညာနဲ့တော်တော်တူလိမ့်မယ်ထင်တယ်သူကြီးရှားတာအဲ့တော့ဘုရားရှင်တောင်းကြီးတို့တုံးကြီးတို့ချိုးကြီးတို့အဲတို့အရိယာရှင်များရဲ့ပေါ့ကြီးတို့တုံးကြီးတို့ချိုးကြီးတို့ အဲ့ဒါလေးတွေကိုအထမ်းနဲ့နိုင်သူကအထမ်းနဲ့အရွယ်နဲ့နိုင်သူကအရွယ်နဲ့အိုကြီးနိုင်သူကအိုကြီးအိုလေးနိုင်သူကအိုလေးအဲ့ဒါလေးအမှန်မလို့နဲ့သွားကြတာသွားပြီးဟိုကြတော့သူတို့တင်ရတင်ရတွေလိုက်ဖြီးတော့ဗျာအဲ့ဒါပြီးတော့ညနေ9နာရီအဲ့ဒါ9ရက်ပါ9ရက်သမီးများကို ဘုရားတရားဟောတဲ့ချိန်ဟုတ်နော်နာမည်ခုနနာကြီးဘုရားရှင်ကြီးဘွင့်ကလေးကဘွင့်ကလေးကပြောပါစို့လေဟိုနိယတဓာရီကဆိုဝေးမှာပေါ့လေဘွင့်ကလေးကသူ့စိတ်မရှိဘူးခုနှစ်ရက်သားခုနှစ်ရက်သမီးအတွက်ပဲရှိသေးတို့လူကိုယ်ကျိုးမရှိဘူးသူက အများတော့ပွင့်တာလေသူ့တော့ပွင့်တာမှမဟုတ်ဖဲဟုတ်တယ်နော်သူ့တော့ပွင့်တာမှဟုတ်ပဲသူ့အတွက်ဆိုရဒီပေကရာဘုရားလက်ထက်တုန်းကဟိုတို့လိုတောင်ကျင်းဖို့မလိုပါဘူးဗျဒီတို့ဘာတို့ဟိုဒုက္ခရာသရိယာ6လတို့ဘာတို့ကျင့်ဖို့မလိုပါဘူးဗျဘုရားရှင်ဟောတဲ့တို့စားပေးလိုက်စားဖို့သူသူသိပါလိမ့်မယ်ခါထာတပုတ်တပိုက်ကိုရှစ်လုံးရှစ်လုံးစီရပါတယ် ၄ဘိုက်ကို32လုံးတပုတ်လို့သုံးပါတယ်အဲ့ဒီတပုတ်ကိုသူသာနိဗ္ဗာန်မှာသူ့အတွက်ဝင်မယ်ဆိုရင်ပေါ့ဗျာဟုတ်နော်အဲ့ဒီ32လုံးကို24လုံးမဆုံးမီပฏิပံပိတာပတ္တရဟနာဖြစ်မဲ့ပုဂ္ဂိုလ်ဗျတို့ဖေကတို့ဖေကအဲ့လိုညာကောင်းတာတို့လိုချင်းဖို့မလိုဘူးသူ့ဖို့ဆိုရင်လေအဲသူရမယ်ဟာကိုပေးချပြီဘုရားစုတန်နာဗျ အဲ့ဒီကားတွေကခုနှစ်ရသားခုနှစ်ရသမီးတွေ့ပြသူ့ဘို့ဟုတ်တော့ဘူးနော်ဟုတ်တော့ဘူးနော်ဟင်တွင်းတော့ဟောဗျသူဘော်ဒီဘင်းနဲ့ရှူပရင်အောင်နာမဟုတ်လားဗျပေါင်းပြီးသူကိစ္စပြီးဘူးဗျလားဟင်သူတန်းလူတန်းညာရတော့ပြီလေပြီးမဟုတ်လားသို့တော်မဟုတ်ဘူးသူ့ခုနှစ်ရသားခုနှစ်ရသမီးဒီကိုမြောက်ခြင်းလို့ နှုတ်ချင်လို့လည်းမဟုတ်ဘူးစားချင်လို့လည်းမဟုတ်ဘူးဟုတ်ပြီပေါင်းချင်လို့လည်းမဟုတ်ဘူးမြောက်ပါဟင်ကိုနဲ့ကိုမြောက်တော့ဘယ်လောက်တော့ပုခလာတတဌာနရဲ့ခုနဌာနလေးတဌာနခုနရဲ့ဒီလေးခုခုနဲ့လေးဘယ်လောက်တော့အဲ့တော့ခုနဲ့ခုဆိုခုနဲ့ရသားနဲ့ခုနဲ့ရကမိရဟုတ်တယ်နော်ဘုရားဘုရားဘုရားတာဘုရားဖြစ်တာတော့အဋ္ဌိဌာမလို့ဘူးဗျ ခုနေဘာခုနေသမီးကိုမြောက်တာတယ်နော်ခုနေလီတော့မြောက်တာနော်သူခုနေဘာခုနေသမီးကိုမြောက်ဖို့တည်းရမြောက်ပုံပေါ်ပါမလားတို့ဟာဖရာလက်ထက်ကတော့မြောက်ပါတော့ဘယ်နဲ့တော့တော့ပြင်းနေမြောက်မှမဟုတ်ဘူးလားမရှောက်တော့ဘူးတော်ဒီတကာကြီးမေရတော့မှာ မြောက်တယ်ဆိုတော့ထဲအထက်ကြီးတဲ့တော့မှလေဟင်းအော်အော်ပြန်စင်းတော့အော်အပြောင်းမခံလို့ပဲလေဟင်ဘောဘာနဲ့သေးရင်ခင်မစိမ့်နဲ့သေးရင်တိတ်တာလေဟင်ဒါကနှလုံးသားစိမ့်နဲ့သေးရင်ငရဲလေငရဲကခုံမမမဟုတ်ဖင်းတယ်တူစားထားတဲ့အတိုင်းကျက်ဟဲဝဲဟဲကျက်ဒီဝတိနဲ့ဒီကနီးကျက်ဆိုးဆိုးရင်ကျက်ထက်သွားလေဝဲဆိုးဆိုးဝဲထွက်သားလေဟုတ်နော်ဟဲ့ဒါဆိုဖရားဘလောက်မြောက်မြောက်ဟင် တာဝတိတခါကြီးမမြောက်ပါဘူးဟုတ်ပါမလားဟင်ဟိုကမြောက်နိုင်မှာမလားဟင်တော့တော့ဘူးဗျဟင်ကိုကလာဗျဟင်ခုနေသားခုနေသမီးအဲအဲ့ဒီခုခုခုနေလီလေးတဲ့ကိုတတတနာအဲ့ဒါပါပဲသူတမဟုတ်ဘူးသူတမဟုတ်သူကတော့ဘော်ဒီဘင်းနဲ့ရှုပလင်းနဲ့ပြီးသွားပြီလေဟင်အဲသူတို့ပြီးသွားပြီလေခုနေသားခုနေသမီးအဲ့ဒီဒုံငါဒီဒိဋ္ဌာတိုင်း အခုတရားဟောတော့လေ9နာရီတဲ့ဗျအဲ့ဒီချိန်အဲ့ဒီချိန်မှာဘုရားရှင်ရဲ့တမြုဒညာတော်ကလာရောင်လို့လာရောင်လို့ဆိုတော့ဒင်းရှားကြတို့ကြည့်လို့မရဘူးမြင်မမလားဗျာမြင်နိုင်ဘူးဗျာမြင်နိုင်ဘူးအဲ့တော့တို့ကဖီမီလူပါတာပေါ့သူခေကတော့ကညံသားတို့စီတို့နေမှာပေါ့လေ သင်္ကေတာဒီကိုဖရာရှင်ရဲ့ရှေ့တည့်တည့်နဲ့မထုံရဘူးရှေ့တည့်တဲ့ထုံတော့သူမျက်စိစုမှာဟိုဘက်တောက်ဒီဘက်တောက်မှာဖရာရှင်ရဲ့ယူပါကားတော်မြင်အောင်စီမီထုံရတာဖရာဘုထုံတာမဟုတ်ဘူးနော်တို့ဖူးခြင်းလို့တို့ဖူးခြင်းလို့ ဟင်ဒီခင်ဦးရီထွန်းနာကဖယားမေးဘူးဆိုတာဘာလုပ်ထားတော့ဟင်ခင်ဦးမှာဖယားရှိမေးဘူးဆိုတာဘာလုပ်ထားတော့ဆိုဟင်အလင်းအောင်တဲ့ကုသိုလ်ရတော့ဘာလုပ်ပါတော့ဟင်ဟိုတော့ဟိုကဟိုဒါဝတိဒီသူဒီသားကတော့ဖယားကိုသူတို့ဖူးခြင်းလို့လေ ဟင်သူရဲ့ဟိုရောင်ကြီးတော်ကလာရောင်လို့ဆိုတော့ထင်းထင်းထင်းထင်းဖူးခွင့်မရလို့ကြာကြာနာနာဖူးကျင်လို့စီမီထွန်းလာဖျားဖို့လားဒိုးဖို့လားအဲ့တော့ခုခင်ဦးမီထွန်းတော့ဖျောင်းနိုင်တဲ့ဖျားထားပြီခင်ဟဲ့ဖျားဖူးလားဒိုးဘီနီဖူးလား ဘလို့အခုဘလို့ခိုင်းတိုင်းနဲ့နေရောဟဲ့ဤဟာဒီဘာသာလာဒီဘာဆိုပြီးရောဟုတ်တယ်လေဤမန္ဒီဘာသာလာဒီမှာပြီးတော့ပြောသေးတယ်ဟင်ညာဖီမီတတော်တော်မိခဲ့လို့ညာလေးရအောင်လေဟုတ်တယ်လေဟုတ်သလားဟင်ညာလေးကဘယ်တော့မှရမှာခုကဘုရားဖူးဖို့ရမိထွန်းရပါတယ်ဆိုမှ ဟင်အဲ့ဒါတာဝတိထုံစံတာဝတိထုံစံတို့တာဝတိထုံစံလိုက်လုံနေတာသို့တော်တို့ကထုံစံတိုင်းမှာလုပ်တာကိုကိုတိုင်းသဘောမပေါက်တော့ညာမပါတော့ဟင်လုံတဲ့လောက်ခကြီးမရောက်ဘူးနော်ဟုတ်နော် အဲစီအိုးမှာပါခင်ဦးတွေလည်းပါမလားမသိဘူးဖရာကြီးဖရာကြီးဟိုဖရာဘူးသွားတဲ့နေရာတွေလက်ခေါက်ဟိုဖရာလက်ခေါက်ပေါ်ထွန်းထားတာတို့ပခုံးပေါ်ထွန်းထားတာတို့ဒီမလင်ကိုပေါ်ထွန်းထားတာတို့ကွာရှိသေးဗျာတွေ့ဘူးလားဟင်ကုသိုလ်တွေရအောင်ပါဗျာဟင်ဟင် ရေးတယ်အဖေရောက်အရောက်နဲ့မထုံးပါဘူး။ဟုတ်တွေးဖို့မှာပါဗျာတော့ပင်းနေကြီးသူများတွေလှုပ်ထား။ဟင်ဟုတ်တယ်နော်။မှန်ပါဗျာ။ဒီကုသိုလ်ရပြီးရောဆိုလှုပ်သွားတာမဟုတ်ဘူးဘုရားဖူးဖို့နော်။ဒါမှမထုံးရတာခုနှစ်နာရီခုနှစ်နာရီဆိုတော့မောင်တော့ပြီပေါ့လေ။ဒီအဲ့ဒါတော့ထုံးရတာဗျာ။ဖီနီနော်။ဒီတိုင်းနဲ့ပြီးသွားပြီဖီနီလည်းရှိသွားပြီပန်းကြံသေးတဲ့ကြံသေးလား။ဟင်မနေအပ်တဲ့အရာ တိုးပါလား၅ပါလား၆ပါလားရှိတာလေရှိတဲ့တကလည်းမနေရဘူးအဲနည်းနည်းကြောင်တက်ရစားနောက်တဲ့တကလည်းမနေရဘူးဆရာရှင်ကလှည့်ခေါ်ယူထုံတာမရှိဘူးဟုတ်နော်ဟင်ဘေးကလည်းမနေရဘူးမင်းတို့လှည့်ပြီးဟိုတို့လိုခေါ်တာမဟုတ်ဘူးဘေးတစ်ဖက်တစ်ချက်ကလည်းမနေရဘူးလေထက်ကလည်းမနေရဘူးလေထက်ကနေတော့တို့ရဲ့အနာအငြီးကြီးနှခေါင်းတော်တော့အခါတော်ဖြစ်နေတယ် ဟင်ပြီးတော့နီလုံးနဲ့ရကလည်းမနေရဘူးအနည်းဆုံး9000လောက်ထွားတယ်လို့စာကဆိုပါတယ်ဟင်နီလုံးတော့လည်းအခါတော့ဖြစ်သွားမှာပေါ့ဝေးလုံးနဲ့နေရာတမနေရဘူးတို့လိုအော်ဟစ်ခေါ်မှာမဟုတ်ဘူးသူကတော့ပုံမှန်ပဲဒါဝေးလုံးနဲ့နေရာလည်းမနေရဘူးနီလုံးနဲ့နေရာလည်းမနေရဘူးဘေးတစ်ဖက်တစ်ချက်ကလည်းမနေရဘူးရှေ့တဲ့ကလည်းမနေရဘူးနောက်တဲ့ကလည်းမနေရဘူးလီအော့ကနေနေရတော့ တောင်လည်းဖြစ်ပါစေလေအောင်လည်းဖြစ်ပါစေအဲ့တော့ဘိန်းသားကြီးအဲရာနဲ့ထောင်နဲ့လာနေတာနေရာဒီလောက်ကြီးရွေးလို့ရမှာလားဗျရနိုင်ဘူးပေါ့ဒီဟာကိုဘယ်ကအမြင်ငါတိုက်ပြီးမယ်လို့ရှိလို့လားရှိပါဘူးသူတိုက်ချင်တာကတိုက်တာပေါ့ဗျအဲ့တော့တကယ်လို့များပရိသတ်ဘက်ကလေတိုက်ခဲ့တော့ဖခင်ရဲ့နှခေါင်းတော်ကိုမိမိအညီကြီးရင်အဲ့ဒီပန်းရဲ့အမွေးနာများက ကာကွယ်ထားအောင်လို့ပိဋကအိမ်၅တောင်ရဲ့ကြားမှာအမွှေးရှိတဲ့နတ်နာပန်းနေခြားထားရဒေပြမှန်ပါဗျာဟင်အဲ့တော့ဘုရားပန်းကတာဟောဘုရားဘူလာတို့ဘူလာဘုရားကပန်းကြိုက်လို့လားနတ်နေမလားဟောဗျာဟင်ဟုတ်ပါဘူးနေပါလေဟုတ်ကလားဗျာဟင် ဟင်အဲ့တော့အမွေးရှိတဲ့ပန်းနေလေဟင်ကျူကတော့တပြေများမှာငွေမှာတော့ဟင်ဘာတွေကဘာတွေတဲ့နော်ဘာတွေပေါ်တော့ဘာလာပါဟာတဲ့ပန်းချမောလာနော်အနာပါဟာမလေးမလေးပြ တပည့်ကောင်းတပည့်ကောင်းပုံပါအရှင်ကတော့မဟုတ်ပေါ်တယ်ဟောအရှင်ကတော့မဟုတ်အာအရင်ကခင်ဦးတဲ့တာပါတယ်ဗျဘာအရင်ကလို့မဟုတ်ပါဘူးအင်းကဘုရားဆောင်းနေရောင်ကြီးရေးမယ်ဒီအခုကြရေးရပြီးတော့အကုန်ဆိုက်ကြပြေးကြဟုတ်မအေးဟုတ်ကလားဗျအဲ့ဒီအမွေးရှိတဲ့နာနာဘာနေကလည်းတို့ရဲ့အညီကြီးဘုရားစီရောက်ရင်အခါတော်ဖြစ်မှာဆိုလို့နော် ဟင်အိမ်ကြတော့လေအိမ်မှုအဲ့ဒီအိမ်မှာဘုရားကြောင်းသောဒါကလည်းဝိတာခာမထုံစံဝိတာခာမအိမ်ကဘုရားကြောင်းဆောင်နဲ့ဘုရားကြွလာရင်သတင်းသုံးမှုကြောင်းဆောင်နဲ့တွဲထားတာဟုတ်နော်ဘုရားကြွလာရင်သတင်းသုံးမှုအဲ့ဒါအတူလိုက်ပြီးဒုက္ခဦးရီကိုဘုရားကြောင်းဆောင်လေးဒီအိမ်တိုင်းအိမ်တိုင်းရှိတာဟင် အဲ့တော့ဘုရားကြွလာတယ်ဘုရားပြင့်တယ်လို့သူကထားပြီးအဲ့ဒီကြည်မှာရည်ရာမောစရာတွေပြောမယ်တလီအနိဗိတ်တွေနဲ့အဲ့ဒီမှာအနန္တတည်းလည်းများမယ်ရှိမှာပဲနော်ပြီးတော့အေရှိခါမှာအခါရာဆိုတော့ဘုရားကြောပေးပြီးဟိုပြောဒီပြောလဲပြောမှာဟင်ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုလည်းပြောမှာခင်ဗျားတို့ oe peye aa ụ e eụonye ima ja ဖွင့်ရှိကြတော့တော့ပြောတော့မပြောရဘူးထင်တယ်။အေးဘုန်းကြီး၅ပါးများပြည့်ပြီးဘုန်းကြီး၃ပါးပြည့်ဆုံးကအေးရှိမတမ်းမရှိနဲ့လို့တလားတန်တန်ရှိခြင်းလား။ဟင်းဘုရားကြောင့်တော့ရှိဘုရားရှိကြတော့ဟုတ်ပါမလားဒါကဒီကတာတရားလေးတွေနဲ့ဘာနဲ့ညာနဲ့ဘုရားကမှာကိုယ်တို့လိမ်လို့နေမှာပါဟုတ်ကလားဗျဟင် ပြီးတော့ဘုရားဆုံးတော်ကတဲ့တိုက်ပကံပြားကြီးတွေနဲ့ပကံလုံးကြီးတွေနဲ့ဘုရားဆုံးတော်ကတော့တိုက်ပကံပြားကြီးတွေနဲ့ပကံလုံးကြီးတွေနဲ့မဟုတ်ဘူးလားဘောကြီးဟိဟိဘယ်လိုလဲကတော့ဟိုရဲ့အဲ့ဘုန်းကြီးကပါပြီအဲ့လိုကမှာလေကာရဲ့လားကာရဲ့ပါဘူး ပြောမယ်ဆိုမယ်ဘုန်းကြီးကြတော့ကြည့်ဟိုဘုရားကဘာမှမပြောတာသာကြည့်ဟုတ်နော်ဟင်ဒီဦးတွေလုံနေဖို့တာဝတိသုံးသာလိုက်တော့လိုက်တာပဲအဲဘယ်လိုလိုက်ကြည့်ဦးလိုက်မှမှလည်းမသိဘူးကြည့်ဟင်ဟုတ်တယ်နော်တို့ကတတိဖြစ်နေတယ်တို့ရန်ကုန်မှာတရုတ်တယောက်တွေ့ခဲ့ဘူးပါတယ်သူကမနေရောညနေရောဆုံးရတာသူစားတဲ့ပကံများကြီးနဲ့ သူစားတဲ့အတိုင်းကထာငါပြီးအဲ့ဒါဆုံးပြီးစားအဲ့တော့ဘုရားဆုံးတာစားတော့အန္တရာယ်တော့ပြင်းပါသေးတယ်ဟုတ်တယ်နော်မှန်ပါတို့အဲ့ဒီဗုဒ္ဓဘာသာရဲ့အယူအဆကရွှေစည်းဂုံနဲ့ပြောမှရမှာရှာစစ်သားတို့ကြောင်ပြူတို့ရာဇဝင်ထင်တယ်ဟင်ဟင်အဲ့ဒီကြောင်ပြူအမျိုးကရှာစစ်သားကိုဘာဟင်ညာပြောတာကို ဟင်ဒီတော့ဘယင်မဖြစ်ခင်ကဟိုအဲ့ဒါကိုစံစစ်သားကမှတ်ထားတာ သူဘယင်ဖြစ်တော့အဲ့ဒီကြောင့်မျိုးတွေလာခဲ့ကြအဲ့တော့သွားတော့ဟိုကတော့ယာလူရမယ်ထင်လို့အဲ့ဒီမှာလေဟိုကသူတို့ကိုနှိမ်နဲ့အနေနဲ့နေလို့အဲ့ဒီသမုတ်ခွက်ကိုတောင်းစားလို့တို့ဘာခေါ်မလို့များဖျားကြုံပေါ့ဗျာဖျားကြုံဆိုပြီးသမုတ်လို့အဲ့ဒီသမုတ်တဲ့ခွက်ထဲက သူများဆုံးတော့ကတဲ့ဟာတွေပုံတော့အဲ့ဒါစားရတာလေတမုတ်ခွက်ဆိုသူတို့ကြုံဖြစ်တမုတ်လို့တမုတ်ခွက်လို့ခေါ်တာဟင်အဲအဲ့ဒီပုံမှာဟိုဆုံးတော့ကဆုံးတော့ကပြီးဟိုဆုံးကတဲ့ဟာတွေအားဒီပုံပုံထားခဲ့အဲ့ဒီဟာတွေကအဲ့ဒီမှာယူစားတာလေကြောင့်လူမျိုးဟုတ်ဗျာနောက်တစ်ချက်ကမနုဟာမနုဟာဖန်းလာတယ်မနုဟာကဘုံကြီးတယ်နော်ယထာတဲ့ကြီးတယ်ဟုတ်နော် အဲ့တော့နောယထာကပလင်ပေါ်မနေနိုင်ဘူးအဲ့တော့သူ့ကိုဘုံနှိပ်အောင်ဆိုပြီးဟိုဟာပေါ့ပွဲတော်အိုဘူးဘုရားဆုံးတော်ဆုံးတော်ကပြီးမှမနုဟာကိုကျွေးတာလေအဲ့တော့ဟိုမနုဟာကလည်းပြီးတာပဲငါကနန်းကြပြင်မှာငါပြင်မဟုတ်ပါဘူးဒါကြောင့်ငါဟိုအပြင်မှာပဲပြီးကြလို့လားပြီးပါဆိုတော့သူကသူထွက်နေတာပါအဲ့နန်းတော်လည်းမနေတော့ဘူးလေအနော်ရတာကတက်မှမတက်နိုင်တာဟိုအဲ့ဒီမှာတင် ဖျားဖုံးတော်ွက်စားရင်အာနာဘက်ညံ့သည်ဖျားဖုံးတော်ွက်စားရင်ဘုံနှိမ့်သည်ဆိုတဲ့အစွဲကြီးတို့စီမှာပါလာတယ်ဟင်ဟင်နတ်တင်မုံကြစားရဲတယ်နတ်တင်မုံကြတော့ပဲလေဖြည့်ထားပဲလားနတ်တင်မုံကြပဲလေလုံးဘူးဗျာဒီတော့မိုင်းတော့ကတော့မိုင်းတော့မဟုတ်ဗျာ ဟင်ဆရာဆုံးတော့ဝေကြပဲနဲ့နတ်ဒီမုံကြပဲနဲ့ဟုတ်ကလားဗျာကြည့်ပါဦးဗျာအစွဲတွေသူအဲ့ဒီရံကုန်ကတွေ့ကြတဲ့တရုပ်ကတော့သူစားတဲ့ပကံနဲ့ကိုနည်းနည်းလေးတင်နေညနေလေးတင်နေဖျားစားတာမစားတာရေးမဟုတ်ဘူးရေးကြည်တာဖျားကိုသူနဲ့ထပ်သူကြည်ယူတာပဲဟုတ်ဗျာဒီနဲ့တင်ပြီးရတာနဲ့ပဲစားတာပဲသူလည်းအဲ့ဒီပကံပါနဲ့စားတာပဲဟုတ်နော်ဟင် ပြီးတော့ဘုရားဆုံးတော့ကတာတော့မေးပြီးပြီးဘုရားတော့တော့ရေခွက်ကပေါ့ပြောင်းပြောင်းဒီလိုမဟုတ်ဘူးလားပုဂ္ဂလာကိုသံဃာငါးပါးကတဲ့ခွင့်နဲ့ဘုရားခွင့်နဲ့တူရလားအဲဟိုမတူဘူးတဲ့ဒီတခါကြီးတို့တော့မဟုတ်ဘူးတခါကြီးဟိုကကြီးတယ်သူကတော့ဟိုကတော့ကုန်ပြီတခါကြီး တ်ပါအောင်လားအဲတော့ဒီဓမ္မကြီးမရမှာပဲဒီကတော့ဟိုဟိုဟိုလောက်ကိုဘူးဝဲပုံမီမရကြီးကြီးနဲ့ကထားသလားဓမ္မကြီးအာဘယ်မှာအဖို့တခိုင်းတယောက်ကြံလို့တာပဲဟင်ဟင်သူကသတိတွေဖြစ်နေတယ်ဟုတ်ကြ။တန်ကုန်လူရံကုန်ကဘုရားတော်တော်ကြီးလည်းကပ်ပြီးသူတို့ကိုယ်တိုင်တောက်တယ်။မှန်ပါဗျာ။ဟင်။ဘုရားတော်တော်ကြီးလည်းသူတို့ကိုယ်တိုင်တောက်ပြထားတယ် ဒီဖျားဆုံးတော့သူတို့ကိုယ်တိုင်စားတာပဲဟုတ်ဗျာဘုံနေမယ်ဆိုတို့တော့ဘုံကြီးဘုံနေမှာပေါ့အဲဟိုကဆုံးခံပြန်လာဒီကြအဲ့ဒီတပိတ်တိတ်ဖျားခတ်တာပဲဖျားကပြီးပြီးမှတို့စားတာဟုတ်ဗျာဒီအဲ့ဒါခုနကပကံရဆိုရင်လည်းရောနေတာဟုတ်ဗျာဟင်အဲ့ဒီမှာတို့တာကိုစီမီပန်းဒီဓာတ်ကပါကြတာတင်နော်ဒီပန်းကလည်း တို့ရဲ့အနန္တတ္တိရှိမှာဆိုလို့ဟုတ်ဗျာပြီးတော့ရန်ကုန်မှာဖျားနေကစားတင်ပြင့်ရင်အဲဒီနေကစားတင်ဖျားတော်များကအမေရှိလေးရှိတာစီတဲ့ဖျားကြောင်းဆောင်ကိုခံပါလေးလားလိုက်ကာလေးလားလိုက်ကာလေးထားပြီးတို့ကလူမျိုးစုံလာမှာစကားမျိုးစုံပြောရမှာဖျားဒီတိုင်းကြီးထားပြီးပြောတော့ဟာခါတော့ဖြစ်မှာပေါ့ ဟိနော်အဲ့တော့ရန်ကုန်ကထုံစံကသူတို့ညဖရာဝတ်တယ်မဲ့ချိန်လို့မနဲ့ဆုံးတော့ခမဲ့ချိန်လို့သာခံစီဖွင့်တာဟုတ်ဗျာဇန်တဲ့ချိန်ခံစီပိတ်ထားတာဟင်အဲ့ဒါကြတော့ဖရာအခါရဝံဖြစ်တော်ဦးလေးသူကသူကြောင့်သူနေကိုကကိုအိမ်ကိုနေကိုဟုတ်ကလားဗျာဟင်အဲ့လိုခံစီနေတယ်ပဲမဟုတ်ဘူးလားဟုတ်ကလားဟင် ဟိုဒီကမရှိဘူးတော့ဟိုဝါရှိဟိုတော့ဘောပင်းနေရတော့ဘုံလုံးကိုဘူးခံကုန်ပြီပြရပါဗျာဒီဒီဒီတော့ဘင်းတို့ရေတော့ရေခွက်လက်ကြီးသွားတယ်တို့ရေခွက်လက်လိုက်ကြီးဖုံးခွက်လက်လိုက်ကြီးလေဒီဒီဒီတော့ဘင်းကြီးတော့ခက်နေပြီဟင်ဒီတို့ကထုံးစံဖြစ်နေတာအဲဒီမှာဘုရားပန်းနေချာ အဲဒီမှာတရားဟောမှာပေါ့အဲဒီခါကျတော့အနုမောဒနာမဟုတ်တော့ဘူးဘုရားရှင်ကတော့တည်တာပေါ့တို့လူဟိုဝလုံးရှင်နဲ့ရန်တုတ်တာမဟုတ်ဘူးတို့ဝေကူဆရာတော်ဘုရားကြီးသူတို့ကတော့တည်တာကိုတည်တော့ဘယ်လိုကြောင်းဟောရမလဲဆိုတာ तू ကအဲ့ဒါ ရှိရတော့ပြင်များဟိုကြောင့်တင်လာဆောင်ပြီးပြီးသေးပါလူပြီးတောင်းအောင်မဲ့စုပါဟောဒီဘောဒီ၅မျိုးအဲ့ဒါကတရားပွဲ၁၀ပွဲဟောရင်၁၀ခါပဲတရားဟောတရားပဲအဲ့ဒါမပါရင်ဟောကုန်မဟုတ်ဘူးဘာဖြစ်လို့တို့ကလှူတာလှူတာစုမှမတောင်းဘူးတောင်းဘောဒီ၅မျိုးကိုတောင်းဖို့အဲ့ဒါဆရာတော်ဘုရားကြီးရဲ့တက်တက်လုံးအဲ့ဒါကိုကြည်ကအရင်ဥတည်ပြီးဟောပါတယ် ဟုတ်နော်ဒီကြောင့်သင်္ကန်းဆန်းသေးသာသနာတီကြောင်းကြောင်းသင်္ကန်းဆန်းသေးလေးပါသောပြည်ပြည်ကိုလှူကြလှူပြီးရင်တောင်းအောင်မယ်ဆိုတာဟောဒီ body ဆို body body ဆို body မှာပဲခွဲပြားတယ်ဟုတ်ကလားဟင်တို့ကမတောင်းကြလို့ပြောတာနော်အဲ့ဒါပြီးလို့ရှိရင်သူ့ညာတော်တဲ့ပေါ်လာတဲ့ဟာကိုဟောတာဘူးသူဟောတဲ့ဟာနောက်ရဲ့အဲ့ဒီတိုင်းဖြစ်တာများတိုင်းပြည်အဲ့ဒီတိုင်းဖြစ်တာများတယ် ဟင်သူတို့ကမြင်တာကိုအကြောင်းကြည့်ပြီးဟောတော်တာနော်ဟင်အဲ့တော့သူတပည့်နောက်နှောင်းတောင်ဒီလောက်ဒီမှာတော့ဖခင်ဘယ်လောက်ဒီမဲ့ထင်တော့နော်ဒီမှာပေါ့အဲ့ဒါကြည့်ပြီးတော့ဒီခုနှစ်သားသူစီရှေ့ရောက်လာတဲ့ခုနှစ်သားသမီးလားကိုဟောတယ်ဗျဟောပြီးတော့မှကလာကလေးပဲတနေ့တာသူမှတ်ခရတဲ့ အမှားရဲ့အတွေ့အကြုံကိုရှောက်ထားရတရားစိတ်ခံလည်းပြောမလားတရားတင်ကြတယ်ပြောမှာနော်အဲကလမကလည်းသူတနေ့တာသူမှတ်ခဲ့တော့မှတ်လို့တွေ့ရဲ့အတွေ့ကိုတင်ကြတာဗျကလာကြီးရောကလာလေးရောအကုန်လုံးဒီလိုတင်ကြအဲ့ဒါကြမှာဘုရားရှင်ကဒါဒါခြေသားဒီတိုင်းဆိုရင်ဘယ်လိုလေးအာယုံပြုဘယ်လိုလေးမှတ်ဟဲ့ခိုင်းတာလေဟုတ်နော်ဒီဆရာထေသူကသူ့မှတ်တဲ့အမှတ်ကိုကြည့်ပြီး သူ့အာယုံဘယ်ဘက်ရောက်နေတယ်လဲအဲ့ဒါပဲထိုင်ပြီးတာပဲဟင်ခေါ်ပြောမှုနဲ့ကြာတာမှုကြာတာမှုကြာတာမှုဆိုပဲထိုင်ပြီးတာအဲ့ဒီသူတင်ပြတဲ့ဘောကိုပြင်ပေးနေတာကြာတာမှုရှိတယ်ဟုတ်နော်ခေါ်ပြောမှုကတော့သူရဲ့ဟိုတရာတက်အောင်ခေါ်လာတဲ့ရှိတယ်ပညာတက်အောင်ခေါ်လာတဲ့ရှိတယ်သူညာနဲ့သူကြီးခေါ်သွားမှာဟုတ်နော်ကြာတာမှုကတော့ပုဂ္ဂိုလ်တူရဲ့အာယုံပေါ်ကြည့်ပြီးပြပေးတယ် တဲ့ခိုင်နာပေါ့လေလမ်းတဲတဲ့ဖြုံမြောက်မှုအာယုံမှာပွားအောင်ပြောတာအဲတော့ဗြဟ္မာကအဲနေကသမီးသမီးအိုးကြီးငှဲ့တော့ဟုတ်နော်ဟင်အဲဒီလိုချင်းနဲ့ဒီလိုချင်းအတွင်းကြောပြင်ကြောတူလားတူနော်ဒီလိုလိုလိုက်တဲ့ချင်းလေဒီလိုလိုလိုက်တဲ့ချင်းလေသမီးအိုးအဲ့ဒါတရားပဲအဲ့ဒါတင်ကြပါလေဟင်ဒါကြသမီးဘယ်လိုမှားဘယ်လိုလုပ်ပဲအဲ့ဒါပြင်ပေးလိုက်တာ ဒါဘာဝတိပြည်သူပြည်သားထုံခံပြဟင်ခူယုံနဲ့မပြီးဘူးကြသူတို့ကဟင်သူတို့ကိုယ်တိုင်ကိုခြီတိုးရောလက်ချိုးရောအကုန်တင်လာဗျခင်ဦးပါဟောဥပမလားဒီဟာပြရင်ဥပမလားအဝတိတခါကြီးမရောက်မှာမင်းတို့ကျိုးစားဆောင်ပါ ဟုတ်ပါမလားဘာဖြစ်လို့တော့ငွေကိုကြီးကြများမှာဆိုလို့လားမအားလို့လားဘာပြောခြင်းတို့ဟင်မအားပါဗျာမအားပြီပြောသလိုပေါ့မအားရင်အဲ့ဒီမအားတာကြီးပဲမှားဆိုတော့ဘာကြံတော့ဟင်ဒီနေ့ဆိုပြင်နာကြီးမှားဆိုပြီးရောလေမှန်ပါပါ ဟင်ခုနကပြောတဲ့ဗန်ခိတစိတ်ဗန်ဗန်ခိတစိတ်ဓာတိပဇာနာတိတွန်းဆုံနေတွန်းဆုံနေတာမှတ်ပါတယ်ဆိုဝိခိတစိတ်ဓာဝိခိတစိတ်ဓာတိပဇာနာတိဆိုတာခိုင်းပြောတဲ့ဝိသိကိစ္စတွေလေမှန်ပါဗျာအဲပြန်ဝင်နေပြန်ဝင်နေတာမှတ်တယ်အဲ့ဒါတရားပဲလေဟင်ပြီးတော့ဒုဇာကတော့တာရာကစိတ်ဓာတာရာကစိတ်ဓာတိပဇာနာတိဒါကသာပြောတာဗမာလိုတော့လူကြီးစိတ်ပေါ်ရင်လူကြီးစိတ်မှတ်တယ်မှတ်ပါညာလို့ရှိရင်စိတ်နဲ့လူကြီးနာနှစ်ခုကို꿰သွားတယ် စိတ်ကစိတ်တိုင်းလူကျင်တာဝင်ကမှလူကျင်စိတ်ဖြစ်တာလေမှန်ပါဗျာဟုတ်နော်လူကျင်တာနဲ့စိတ်ဟောအဲလူကျင်တာငါးပိုင်းပစ္စည်းမှမဟုတ်ပဲဆိုတော့သွားနိုင်မယ်ဟင်ဟုတ်နော်တောင်တာရာကစိတ်တန်တာရာကစိတ်ဓာတ်ဒီဘာနာတိလူကျင်စိတ်ဖြစ်နေလူကျင်စိတ်ဖြစ်တာမှတ်ပါမှန်လိုက်လို့လူကျင်စိတ်ပြောက်သွားရင်ဝိတာရကစိတ်တန်ဝိတာရကစိတ်တန်တိသနာတိလူကျင်စိတ်မရှိရင်လည်းမရှိတော့ဘူးလို့သိအောင်မှတ်ပါတဲ့ ဟုတ်နော်အဲ့လိုမှလာရင်လူချင်းနာပြီးကိုယ်ပိုင်မဟုတ်ဘူးဆိုတာသိသွားလိမ့်မယ်အဲ့ဒါမှသိသေးချင်တာလေဟုတ်ပါဗျာကဲမဟာဘူးပြောဦးဘာပြောခြင်းသေးလို့ပြောရမရှိဘူးတော့ပြင်းနေကြီးဘာပြောခြင်းသေးလို့မောခြင်းသေးဟင်ဟင်ဟင်အဲနောက်လာရဲလာကြည့် ဒါမင်းသမီးမဟုတ်ရင်လက်မခံဘူးမှန်ပါရှင်ခင်ဗျာတို့ဟင်ဟင်တော်တော်ဒုက္ခသာအောင်အမင်းမင်းသမီးကိုလက်မခံဘူးရပါမလားဟုတ်ပါမလားဒုက္ခကပြသသာထုတ်ခင်းပြသခါရင်ဟာရပါပြီဘုရားဆိုလို့မရဘူးတရားကြီးပဲနဲ့တို့ဟင်ဟင်အဆိုးရီအငူရီပေါ့နောက်ပိုင်းနောက်ပိုင်းသာထုတ်ခင်းပြမှာလုံးနိုင်မှာမလားသာမင်းမပြောဘူး ကျိုးစားပါဟုတ်လားဗျာကဲတို့ဒီလာယူပြီးမှလူကြဖို့ကဲဘယ်နှပါပေးရမှာတော့ပေါ်ကြည့်ကြဟင်ဟာဒုစီလာမငါငါဟာမလာဘူးစပါပေးမှာမလူချင်းနေလူချင်းနေစစ်ပါပဲပေးတဲ့ဘက်ကခပ်ပြင်းနေမယ် ဟောမရကြီးရောပါဗျာကဲယူပါဗျာကဲတူပါဗျာဟောပါဟောပါပါဟောပါပါအာယကံဝေစီကံမေနောကံသတ္တဝါဘောဓအကိမောအတိတုကိုမြောက်ပါစေ ပနာမကုသိုလ်ခံစေရနာကြောင့်ကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဟုဆိုအပ်သောကာယဒုက္ခဖိတဒုက္ခနထာနာတို့ဖြစ်ပြီးဝါကြပြီလေထိုချမ်းသာသောကုချမ်းသာသောစိတ်တို့ဖြင့်လောကီလောကုတ္တရာနှပြသောအကျိုးတရားတို့ကိုတိုးပွားအောင်ကြိုးစားနိုင်ကြပါစေ။ယေရှုခရစ်ရဲ့ရှင်တော် ဟာပါတိဟာပါတိတိတရဏိနာဖာတိတရဏိနာဖာထေနသဘာနာဝေတံထေနသဘာနာဝေတံဥပောကတာပိလံဥပောကတာပိလံနာယာသာမိနာယာသာမိဒုက္ခံကတောဒုက္ခံကတောဣန္တိတဣန္တိတဣပန္တိဣပန္တိဒုတိယံပိဒုတိယံပိသာပန္တိသာပန္တိတိတရဏိနာဖာတိတရဏိနာဖာထေနသဘာနာဝေ ဥပောတထပိနံသမယာသာမိဒုက္ခံကတောသီလန္တိတနိဗ္ဗာန်တိသတိယံပိဟံဗန္တိသေတရဏိနာပါရှင်ရမဘာနာရတဥပောတထပိနံသမယာသာမိဒုက္ခ ံသတ္တဝါဒုက္ခံသတ္တဝါသီလံဒိဋ္ဌသီလံဒိဋ္ဌဝိပန္တိဝိပန္တိယာမဝရာမိထံဝရိတသမ္မာပရိဟာရှိယနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟ နမောတတ္တယောအတောဘေဟတောသမ္မာသမ္ဗုဒ္ဓတ္တဩဒံဒရဏံကိသာမိဓမ္မံဒရဏံကိသာမိသံဃံဒရဏံကိသာမိဘုရားဒရဏံကိသာမိသမံဒရဏံကိသာမိသံဃံဒရဏံကိသာမိဒုတိယံဘိဗုဒ္ဓံဒရဏံကိသာမိဒုတိယံဘိဓမ္မံဒရဏံကိသာမိ ဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိဘုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိတတိယံပိဘုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိတတိယံပိသံဃံတရဏံကိသာမိတတိယံပိဘုဒ္ဓံတရဏံကိသာမိတတိယံပိဓမ္မံတရဏံကိသာမိ သတိယတိသနာသနာတိသာမိတေသနာကမနာမပိပုဏ္ဏမဟာပရိယာရှိယသာနာတိပါဒဝေရမဏိတေခာပရမမာရိယာမိသာနာတိပါဒဝေရမဏိတေခာပရမမာရိယာမိအာဒိနာဒါနာဝေရမဏိတေခာပရမမာရိယာ အာရိယသာနာဝေယမိသေခာသံသမာရိယာမိအာဖြမသရိယာဝေရမဏိသေခာသံသမာရိယာမိအာဖြမသရိယာဝေရမဏိသေခာသံသမာရိယာမိမုသာဝါရာဝေရမဏိသေခာသံသမာရိယာမိမုသာဝါရာဝေရမဏိသေခာသံသမာရိယာမိသုရာမေရေယမေသာပမာတဌာနာဝေရမဏိသိက္ခာပံသမာရိယာမိသုရမေရယံသစ္စာပါရဏဝေရမဏိသိက္ခာပံသမာရိယာမိ วิกาลโภสนาเวรามณีเตขาพรามธมาริยามิวิกาลโภสนาเวรามณีเตขาพรามธมาริยามินิสะนิสะกีตะกีตะวาริตะวาริตะวิตุกะวิตุกะธาตนะธาตนะมาลาคันตะมาลาคันตะวิริปนะวิริปนะธารณะธารณะมานดนะมานดนะ ဝိဟုဒနာဌာနဝေရမဏိဒိဋ္ဌာသံသမာရိယာမိဝိဟုဒနာဌာနဝေရမဏိဒိဋ္ဌာသံသမာရိယာမိဩသာတယနာမဟာတယနာဝေရမဏိဒိဋ္ဌာပရံသမာရိယာမိဩသာတယနာမဟာတယနာဝေရမဏိဒိဋ္ဌာသံသမာရိယာမိတေကုလူမေဟာဒီအာယံဒီနော်အဲခုလူမာရောနဲ့တင်မှာသုံးလူမာရောကုန်ပေါ်ဗျာ ဟုတ်နော်အဲတော့လူတော့ဒါလည်းတို့ပြောနေကြတော့ဖိနေကြီးရပြောနေကြလည်းထပြောရမှာပဲဟင်ဒီခဏခဏဒါလည်းမပြောမဖြစ်လို့တို့ကအဲဒီကြတော့တို့နာမည်ရများဗျာဒီကြတော့မဟာမင်းခေါ်လို့ကောမဟာဘောရီမင်းကျော်လို့ပြောနေဟုတ်ဗျာအဲဒါဒီကြတော့လည်းချွတ်တုံးတုံးပြောလို့ပြောနေဟင်အဲတော့တို့

ကုသိုလ်ပြုတဲ့အကုသိုလ်ပါတယ်ဈာညာမနဲ့လည်းတတိတာနောမှန်ပါဘူးဟင်အဲတောကရောမပါနိုင်ဘူးလားမှန်ပါဘူးမှန်ပါပဲပဲချင်းပဲချင်းပဲချင်းလောဘရှိသလောက်တောကရှိမှာပဲဘာဆိုရင်ဘာဆိုရင်လူချင်းတယ်အဲလူချင်းတဲ့လောဘရှိသလောက်တောကရှိမှာပဲအဲ့ဒါမကြင်မချင်းတောကမချဘူးအဲ့တော့စေရနာမှာလောဘဒုက္ခပါနေပြီကုသိုလ်ကစေရနာ ခြံခံထားတာအကုသို့လောဘနဲ့တော့အကုသို့မဟုတ်ဘူးဟုတ်နော်ပြီးတော့ပုဂ္ဂိုလ်ကြီးညိုတယ်ဆိုတာကြားကောင်းအောင်ပြောတာနော်သူ့တရားပဲမရောက်ဘူးတဏှာနဲ့များတယ်ဟင်ပုဂ္ဂိုလ်လူလာမှုသူကလူလာမှုနဲ့တွားတာကြီးညိုမှုထိသူမရောက်ဘူးဟင်ဟုတ်နော်တရားထိသူရောက်ခဲတယ်တဏှာနဲ့ပြီးတယ် ဒါလည်းအာဟုတုမဟုတ်ဘူးလားတရားကြီးဟုတ်တယ်နော်ဒါလည်းအာဟုတုပဲဗျဟင်ပုဂ္ဂိုလ်ပေါ်အထင်အဲ့တော့ပုဂ္ဂိုလ်ပေါ်ကိုလိုလားမှုပါရင်နောက်ကညာနိုးမှုအဲမာနလို့ဆိုလို့သုံးပါတယ်နော်အဲ့ဒါကအထင်ကြီးခြင်းပေးခြင်းဝင် နိုင်ပါတယ်အထင်ကြီးပြီးလို့ရင်တဏှာနော် ဟင်ဒီဟိုတော်ကြီးတော့အဲဘယ်လိုဘယ်လိုကြီးဘယ်နဲ့ဘယ်နဲ့ကြီးပါညာပေါ့ဗျာပါကြီးညာကြီးဆိုပြီးဟုတ်ဗျာပါနိုင်တယ်တဏှာနော်အထင်သေးရင်မာနပါနိုင်တယ်ငါထင်တယ်လို့မဟုတ်ပါဘူးကွာဆိုရင်ဒါပုဂ္ဂိုလ်မှာဟုတ်နော်จิตတတ်ဟုတ်နော်ပုဂ္ဂိုလ်ကတော့ညင်မကင်းဘူးမှတ်နေတဲ့အချိန်မှာပုဂ္ဂိုလ်မရှိဘူးတန်ခါပဲ မှတ်နေတဲ့အချိန်တွေးမှမတွေးတာမတွေးကြည့်တဲ့အတွက်ဘာမြင်မှရှိဘူးမမှတ်တဲ့အချိန်ကဘူးမှာပဲတွေးရင်ရင်ပေါ်မှာပဲဟင်အဲဒါဝတိတခါယူတော့ကြားဘူးမှာပါဗျာရှင်မသာတိဗုဒ္ဓမြောက်ဖြစ်ခဲ့ဘူးလို့ဟိုမြောင်းခုံနေဆိုတာမှန်ပါဗျာဟင်ရှင်မသာတိဗုဒ္ဓတဲ့ရှင်မသာတိဗုဒ္ဓတဲ့ဆိုတော့အထင်ကြီးတဘောဗျာတရားပြီးပညာရာမှာသူပဲတဲ့သူပဲတဲ့ဟုတ်ဗျာမှန်ပါဗျာပညာရာမှာသူပဲဆိုတာကညာငါလေ ပုဂ္ဂိုလ်ကတော့သူ့နောက်ကတရားတိုင်းသွားမှာပေါ့မှန်ပါဗျာအဲ့တော့ပုံနာကနာမည်ကြီးတော့သူ့ကိုသင်္ကန်းသုံးဆုံးတုံးတယ်ပေါ့ဗျာတိရှိဝရိလူမဲဆိုပြီးအဲ့တော့ကြွားရှင်မသာရိပုတ္တရာရှိကပုံနာကနောက်ကသူ့နေတဲ့နေရာပွားမှာဘူးဟုတ်နော်အဲ့တော့မြောင်းလေးတစ်ခုတွေ့ရှင်အော်ဒီတိုင်းကြီးကူးတယ်ရတာပဲ ဒီတိုင်းလေးကြည်တလားနဲ့လှမ်းကူးလိုက်ရတာပဲမဟုတ်ဘူးသူကဒီဘက်ကနေချီဆုံးရပြီးဟိုဘက်ကမြောက်ခုံတယ်ပတ်ဆုခုပုဂ္ဂိုလ်ချင်းကြီးမှုနဲ့ပင့်နဲ့ပုံနာစေရနာကွတ်သွားတယ်နော်မှန်ပါဗျာနောက်ထပ်ဒီငန်းကြီးမဟုတ်ဘူးကွာစိတ်ထဲကနောက်ထပ်ကမြောင်လေးတစ်မြောင်တွေ့တော့တယ်ဒီတိုင်းပဲ လှမ်းကူရတာသူကမော်ကူမြောက်လို့ဒီဘက်ခြေစုံရပြီးဟိုဘက်ကိုပတ်ထုတ်ကူတာဒီကဒီမလူဘူးกว่าဟင်မှန်ပါဗျနောက်တခါမြောင်းကြတော့ခုံကူးမှဖြစ်မယ်ဟာမကူးဘူးအောက်ကနေဖြစ်ပုံနာမျက်စိလေရှင်ဖုရားဒီဟာကခုံကူးမှရမယ်ဟာဘာလို့မကူးတာတော့ ဒါလေးသာကူးလိုက်ရင်သင်းပိုင်လေးတစ်ထည်ပါမရမှာဘူးလို့ကွာဟင်ဘယ်နဲ့တော့တော့ပြင်းနေကြီးဟင်ဒီကမဟာဘောရိမြိုင်ချိန်ကြီးလို့လာတာနေမှောက်ဟင်သူတို့ခင်ဥတန်ငါးတွေတောင်နဲ့တွေ့ဟုတ်ဗျာဟင်လမ်းတွေ့တဲ့ဘုံကြီးတွေကကားနဲ့ပုတ်တက်ဟုတ်ဗျာဟုတ်ပါဗျာဟင်ဟင်အဲဒီကားကြမှာ ဟောငါကြံသူသိပါလားလို့တရားပြန်တက်တာလေမှန်ပါဗျာပုဂ္ဂိုလ်ဆွဲမှာထင်ကြီးမှုသိမှုရှိတတ်တော့အဲ့တော့ကုသိုလ်မှာစေရနာတန်မှန်လေးဖြစ်ရမှာပေါ့တရားနဲ့ရှင်နဲ့ကုသိုလ်တရားဆိုတာကိုအနည်းမပါတဲ့တော့ရည်ချီလေးလေမှန်ပါဗျာအဲ့ဒါကိုတရားဆိုတာကြည်လင်တဲ့စိတ်ကိုပြောတာအဲ့ဒါချင်းကြီးကိလေသာဘာမှမရှိမှ တရားစိတ်ပေါ်မှာပေါ့ပုဂ္ဂလာဗျာအဲ့ဒီတရားနဲ့ရှင်နဲ့စေတနာလေးတို့ကဖြစ်ရမှာဗျာဒီလိုမဖြစ်ဖဲနဲ့လောဘဒီတောကဒီအထင်ကြီးမှုသေးမှုပုဂ္ဂိုလ်ဇွဲပါခဲ့လို့ရှိရင်တဲ့တာဝတိတရားကြီးရမှန်ပါဗျာအဲ့ဒီကုသိုလ်ကအကျိုးပေးတော့ဝေမာနိကပြိတ္တာဖြစ်တတ်တယ်ဗျာချစ်ချင်းလားတော်ပင်တင် တချို့နေ့မှနန်းတော်ကြီးနဲ့ညကြတော့ခံရပြီလေဟိုခံရပြီပေါ့ဟင်တချို့ကဟိုတလမှာဟိုနန်းတော်ကြီးနဲ့ဆန်းဆန်းသာသာပေါ့လေကုသိုလ်ကြောင့်ပေါ့ကုသိုလ်ကြောင့်ပေါ့ဟင်ဟိုမှာအကုသိုလ်ဆန်းရတဲ့အတွက်ညကြတော့ဟိုရည်တဲ့ဟိုခုနကဟိုဘာဖြစ်တယ်ညာဖြစ်တယ်တို့ဘာတို့ညာတို့ပေါ့ဗျာခံရတယ်လေနှမျိုးခံရတဲ့ပေါ့ ဟုတ်နော်ကောင်းကျိုးအတွက်တော့နေပါနန်းတော်ကြီးနဲ့အာဟုတို့ပါတဲ့အတွက်ကောညကြတော့အဲဒလူကြီးတဲ့ဖြည့်ချင်းလာခင်ဦးဒီလို့ပုံငောပါပေါ်ပါမလားလို့ပုံငောပေါ်ပါမလားမော့ကြည့်မလီနဲ့အဲဒေါ်ဒီကရွေးတယ်တော့တော့ပေါ်ဘူးတယ်ဗျာ တတိထားလှူနေကြမလှူနဲ့မှန်ပါဗျာမယုဖလာမလုပ်ပါနဲ့မှန်ပါဗျာဟုတ်နော်မှန်ပါဗျာဖြစ်နိုင်ရင်ဘယ်တော့လှူလို့တတိလက်မလုပ်ပါနဲ့လှူနေတဲ့ချင်းရေးကြည့်လို့တို့ပြောနေကြဆိုဓာတ်ပုံရိုက်တယ်ဓာတ်ပုံရိုက်တာတစ်ချက်ကလေးပါခလုံးတစ်ချက်နှိပ်ပဲရှိနော်အဲ့ဒီတစ်ချက်နှိပ်မှာအနေထားကောင်းရင်တစ်တလုံးအဲ့ဒီပုံတိုင်းနော်ဒီဒီတစ်ချက်နှိပ်ကလေးကိုဖြစ်တယ်လို့ ဟိုအရိုက်ခံလို့ရှိရင်ပုံစိုးပုံညာတက်တယ်လို့အဲ့ဒီပုံစိုးပုံညာအတိုင်းတော့ဒီကုသိုလ်ပြုတော့ကဖုံးလောင်းရင်ဖုံးလောင်းတဲ့ချိန်လေးရဲ့စိတ်တိုင်းဒီကုသိုလ်ကတပိန်းနဲ့လုပ်ပြီးရင်အဲ့ဒီတိုင်းသွားဖြစ်မှာကျောက်တပစီနော်ဘုရားတန်ကြီးမလုံးနဲ့နော်ဟုတ်နော်အဲ့ဒီဆုံးလောင်းတော့ကစိတ်တိုင်းဖြစ်မှာလေအခုဒီလေသင်္ကန်းလူသင်္ကန်းလူတို့ကစိတ်တိုင်းဖြစ်မှာ ဒီသင်္ကန်းလူတို့ကဒီမှာတတိမရှိဘူးဟိုဟိုရောက်ဒီရောက်စိတ်ရောက်နေရင်ဒီကုသိုလ်ကကျိုးပြီးတော့ဟိုရောက်ဒီရောက်ဖြစ်သွားမှာပေါ့ဟုတ်ဗျာဟင်ဒီဥမာအဲတချို့ရှိသေးတယ်အဲရှင်ဘုရားတပည့်တော်တို့သင်္ကန်းလေးရှင်ဘုရားဟုတ်ပေးပါအောင်ဘုရားဆိုတာရှိပါသေးလားပါပါဘုရားဟင်ဒေါက်တာကြီးမပါဘူးတဲ့ဒီခေဦးကသင်္ကန်းတော်ဘုံရွာတို့ညညဆိုလား ဟင်အမှန်ပေါ်တော့တော့ဖြစ်တော့ဟုတ်ပုံပေါ်ပါလားတော်ဒီတကယ်ဟင်ဒေါက်တာကြီးဘို့နေကြဆိုင်ပြီးတယ်မဟုတ်ဘူးလားဟင်ဒီကတာလာတာဒီမှာနေပါတော့ခင်ဗျာညနာတော့နေနေပြတ်သွားတယ်လို့ဒီကတာလာတာဒီမှာနေပါ ဘယ်တော့ကဆိုတာကပြစိတ်ကိုတာဟုတ်ပါခမက်တန်ကပြဘူးလို့လားဟုတ်နော်ပုဂ္ဂိုလ်တန်ခါကြီးပါပဲဗျာပုဂ္ဂိုလ်ဆွဲရင်အင်းခုနပြောတဲ့လောဘဒေါကတွေတဏမာနတွေပါပွားမှာပေါ့မှန်ပါဗျာတန်ခါဆိုတာကျင့်နေတာလေတော်ပင်လေးကမှန်ပါဗျာဟင်မှန်ပါဗျာကျင့်နေတာလေးပြောတာတော်တော်ပင်လေးက ဟုတ်နော်ဟုတ်နော်အဲ့တော့ကျင့်နေတဲ့အကျင့်ကုန်နေဟုတ်နော်ကျင့်နေတဲ့အချိန်မတွေးဖြစ်ဘူးလေမတွေးဖြစ်တဲ့အချိန်ဟာသုပ္ပဋိပန္နာပဲလေအဲ့ဒါကောင်းအောင်ကျင့်နေတာပဲလေဟင်ကြိုက်လို့ကျင့်တာလည်းမဟုတ်မကြိုက်လို့ကျင့်တာလည်းမဟုတ်သူရှိတဲ့ဟာကိုရှိတဲ့သဘာဝအတိုင်းမှတ်နေတာပဲလေသုပ္ပဋိပန္နာပဲလေအဲ့ဒါကိုတစ်ချောင်းနဲ့မှတ်နေဦးစုပဲလေအဲ့ဒီတိုင်းနှလုံးသွင်းမှနေရင်ညာရပဲလေအဲ့ဒီတိုင်းကျင့်နေကြလိုက်တာကျင့်နေရင်ပါမိပြီပဲလေ အဲ့တော့တန်ခါဆိုတာညာတော်ပြီလေလက်ရှိမျက်စိနဲ့မမြင်နိုင်ဘူးလေညာမျက်စိမှမြင်မှာပေါ့ဟင်တူရန်ကုန်ကဟိုဘာသာရေးစာပေသမားတွေရေးတဲ့အတိုင်းဆိုတတိယမျက်လုံးလိုအပ်သည်လက်ရှိမျက်လုံးနှလုံးကတော့ပုဂ္ဂိုလ်ပဲမြင်ပါလေတတိယမျက်လုံးဆိုညာမျက်လုံးကိုပြောတာဟင်တို့အမှညာမျက်လုံးရှိမှတန်ခါမြင်ပါဗျာခင်ဗျာဟင် ဟုတ်ကလားမြင်နိုင်မမလားတန်ခါဟင်ဟုတ်ပါမလားဘဂတ်ဆိုတာပြောတာဗျတို့ကညံပြောတာဗျဟင်ဟိုစကိုင်းတောင်ရိုးတို့ကလည်းဟိုပြောတိပြောပြောအောင်မဲ့စကိုင်းတောင်ရိုးဆုံးခန်းတော့ချက်ဆုံးခန်းနိုင်အဲ့တော့ကိုရင်လေးကသူတို့ကိုရင်ကြီးဟိုတည်ခွင့်ပြထားပေါ့ ကျုံတယ်ပေါ့အဲတော့ပိုက်ဆံငါမှုလို့တပေါ့ရောပေးရမှာပေါ့အဲတော့အဲ့ဒါဒီကအမေပြန်လာအမေကအဲ့ဒါကိုသူသားလို့ထင်နေရပါတယ်နွားလွတ်ခိုင်းကွင်လေးကနွားလွတ်ပေးရပါတယ်နွားလွတ်ပြီးပြန်လာတော့အဲ့ဒါငွေငါးမှုတောင်းပါတယ်အမေငွေငါးမှုပေးဦးမြမရှိဘူးကွင်လေးက ဟွာလည်းမဟုတ်ဘူးခင်ဗျာကျုပ်တည်းဝင်းပြထားတာကဟွာလုံးတို့ငါမူးတင်နေလို့ပေးပါဦးကိုရင်ပြောမရဘူးလားရိုက်ကြရမလားဟိုဘယ်လိုမျိုးတော့ဟင်းခင်ဗျာတော့ကိုရင်မရှိလို့နေမှာပါခင်ဗျာအမရှိတော့ခင်ဗျာပြောအားရှိပါဟုတ်ရောဟင်ပုဂ္ဂိုလ်နဲ့ကိုရင်မကွဲတာသူသားထင်တာကိုသူသားထင်လို့ဒီလိုပြောတာ မှန်ပါဗျာတန်ခါဆိုဒီစကားမပြောဘူးပေါ့သူကဖြတ်သွားရင်လည်းအဲ့ဒါကြားရင်လည်းဟောတာမဏေလေးကိုသူသားထင်နေကြတာပဲတို့ကစိတ်ထဲကပေါ့ဗျာဘာကတော့တော့မပြောရဘူးပေါ့ဟုတ်ဟင်တန်ခါဆိုတာအကျင့်ကိုပြောကိုရင်လေးကိုရင်လေးနဲ့တန်တဲ့တန်ခါရှိပါတယ်ဧကတိကိုဘေးပုံတရေဝင်းပြခြင်းဖြစ်ပါအဲ့ဒါမိဘကမွေးတဲ့ကလေးကလုပ်နေတာပါ လူကြီးဆိုရင်ဒီယူခွင့်မပြစ်ပါဘူးဟုတ်နော်အဲ့ဒါမိဘကမွေးတဲ့ကလေးအဲ့ဒီကလေးဟာဖယားရှင်ဟောတဲ့သာတပုတ်ကိုကုန်းပြီးဩနေတဲ့ချိန်ဟာအဲ့ဒီတဲ့ညာဝင်းနေပါတဲ့တုပတိပါဏပါအဲ့ဒီမြင်ဘူးသလားဟင်အဲ့ဒါတာမလီအဲ့ဒါတန်ခါပဲလေအဲ့ဒီချိန်မှာဖယားဟောစာပေထဲမှာသူကြည်နေတဲ့ဟိုမဂ္ဂင်7ပါးကိုပါမှာပေါ့ ဟုတ်နော်တမာတတိတို့တမာဝါယမတို့ကုံပါမှာပေါ့အဲ့ဒီတဲ့ညာဝင်စားနေတဲ့အချိန်သူတွေးလည်းမတွေးပြဘူးလေသင်ကလေးညီနေပေါ့ဦးလေအဲ့ဒါတန်ခါနှစ်ပါးနော်နှစ်ဦးနော်ပုဂ္ဂိုလ်နဲ့တန်ခါကွဲရလားဟုတ်ပါမလားဟင်တို့ကကွဲရလားမနဲ့ဆင်းရင်ဥဒုမနာရေးဟိုကဝါလခုတ်ကလေးဖြစ်ရုံကျုပ်တစ်ချင်းဆုံးပြီးဆင်းမလို့ ဘယ်နဲ့တော့မနေ့ကတချင်းဆုံးမှာလေချုံပြီးဘယ်နဲ့တော့ဘယ်နဲ့တော့ဟိုဓမျိုးဖြစ်သွားပြီဒါလို့တော့ဘူးဘယ်နဲ့တော့လောင်းပါပါဗျာဟိုအကဒီဘာမလားတောင်းတိတကကြီးဘယ်နဲ့တော့တောင်းပါဟုတ်ပါမလားဗျာကျုပ်ကလေချုံပြီးတချင်းတဲ့အေးအေးနဲ့ဆင်မှာဘယ်နဲ့တော့လောင်းပါလောင်းတော့လောင်းပါဘောဗျာစိတ်ဆဲက ကြီးညိုပြီးသားပါဗျာဟုတ်ပါမလားဟုတ်ပါမလားဗျာဟင်ဟင်တန်ခါကိုမြင်မစေနော်ပုဂ္ဂိုလ်နဲ့တန်ခါနဲ့ကွဲနော်ပုဂ္ဂိုလ်ကိုဘယ်တော့မှအာမကူပါနဲ့ပုဂ္ဂိုလ်ဒုလုံးကိုလုံးပါအဲ့ဒီတန်ခါကတော့မဆုံးဘူးကျင့်နေတဲ့ကုံမှန်မြတန်ခါနော်တို့ဒီတင်္ဂါဟောမှာပြောတာမဟုတ်ဘူးယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ဘုရားကျင့်တယ်လို့ကျင့်ဒီတန်ခါ ပြီးတော့ဟိုတို့နတ်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဖရာကျင့်ဘလို့ကျင့်လို့သူတို့လို့သိနေရင်တန်ခါဟုတ်တယ်နော်ဟုတ်နော်အေးဘယ်ဟိုဘယ်အမှတ်လို့မှတ်နေတာလေဘုရားကျင့်လို့ကျင့်နေတာတန်တာဟုတ်ခလားအဲ့တော့တို့ဒီကမှတ်နေတယ်ကျန်တာလည်းတို့လိုမှတ်နေတာပဲလေအဲ့တော့တို့သုံးတပကံနဲ့တန်တာတပန်းယူလို့ရတယ် ဝတ္ထုကတော့တပ္ပခံပဲလေစေရနာကအကျင့်ကုန်အာရုံပြုလိုက်ရင်တသမ်းမဖြစ်နိုင်ဘူးလားသေသမ်းရှိသေသမ်းဖြစ်နိုင်တယ်တကယ်လို့ပုဂ္ဂိုလ်တစ်ပါးကိုအာရုံပြုရင်သုံးတပ္ပခံစေရနာတစ်ခုပုဂ္ဂိုလ်တစ်ပါးသောစေတနာတစ်ခုနေမှာပေါ့ဟုတ်နော်အကျိုးပေးလည်းတစ်ခုသွားမှာပေါ့အဲ့ဒီအကျိုးပေးကလည်းခုနပြောတဲ့လောဘဒေါကထင်ကြီးခြင်းသိခြင်းနဲ့ဆိုတော့တန့်ခြင်းမှလည်းတန့်မယ်တန်ငါဆိုတော့ ညာအာယုံပြုလိုက်တာလေမတန့်တရားရှိဦးမလားဗျာဟင်ဟင်ပါတော့တန်ဒီဒိဏမဟာဖလံအဟိသေဝတန်ဒီဒိဏိအဟိသေဝပူဇီတော်ဘဝိတာမိအဲ့ဒီတန်ခါကိုအာယုံပြုဘုရားလူသားနဲ့တူ မှန်ပါပါဟုတ်နော်မှန်ပါပါရှိရှိသမျှအဲလိုတို့လိုကျင့်နေတာတွေကုန်ပါသွားမှာပေါ့ဗျာခုနပရိယာလည်းပရိယာမှုဟိုတို့စားတဲ့ဝင်နေတဲ့ချင်းဟာဒါမကင်ရှိပါမဟုတ်ဘူးလားဗျာဘာသာပဲဗျာပရိယာလည်းပရိယာလိုပဲဗျာပฏิပါလည်းပฏิပါလိုအတူတူဗျာဟုတ်ကလားဗျာအာယုန်ဒုဒပစီနော်ဟင်တို့ကတော့ဒီတိုင်းလေးလူသားပဲယူလိုက်ရတာပါပဲသို့တော့အလှမတရင်ကုသိုလ်ပြုရင်အကုသိုလ်ဖြစ်မှာစိုးလို့နော် ဟုတ်နော်ကုသိုလ်စစ်စစ်ရအောင်ယူသာသနာနဲ့ကြုံတုံးဟုတ်ကလားဗျဟင်တယောက်နဲ့တယောက်ခင်မင်လို့ပေးတာကနာတာအချိန်မီလေးရပါတယ်ဟုတ်နော်ခုလိုကုသိုလ်စစ်စစ်ဖြစ်ဖို့ပါရမီကုသိုလ်ခေါ်မလားတတိလေးနဲ့မှတ်ပြီးလို့ရင်ပါရမီကုသိုလ်နော်ပါရမီကုသိုလ်ဖြစ်ဖို့ဆိုတာသာသနာနဲ့ကြုံမှာဗျအဲ့တော့တို့ကတန်ခါလူစုနော်ကဲလိုက်စို့ ဗန္တိသံပါရဝေါတာဒုက္ခတောဝေဒနာထာယနိဗ္ဗာနတသိသိကရိယာယဣမာနိတာတပဝုထုနိသံဃတဒီမသံဃတဒီမသံဃတဒီမဒီမ အာပမာတိနမမေမလျော့အပေါ်မစာသောတတိတရားဖြင့်အံပါရိတသီလသမာရိပညာသုံးသိက္ခာကိုလိုယူစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။အာ